မေဂိယသုတ်တရားတော့ဝါဆိုစဉ်ရမြတ်စွာဘုရား73ဝါမြောက်ရင်းသုံးတဲ့နေရာထိမှဖြင့်သာလိကသာလိယလို့ခေါ်တဲ့တောင်ရမှာသရင်သုံးစဉ်ကဟောကြားတဲ့တရားကိုဘုန်းကြီးဟောကြားလာတာအချိန်တော့တော်တော်များပြီဒီခါတော့အပြီးတရားမှာမြတ်ပါလေတော့ကလည်း ဗတ်လည်းပူဇော်ဘောတုန်းကအချိန်များလို့ငနာမဟောရဘူး။ဒီနေ့ကတင်းတုန်းကတော့တော်တော်လေးစုံသွားပါလေ။အဲလည်းတင်းရှိဒီပေါင်းလာပြီးအစပြီးတော့ဒါလည်းရှိရတဲ့ဟောလိုက်တော့တော်တော်ဆုံးတော့ဒီကနေ့တော့ဒီပေါင်းလာပြီးကျော်ဒီပေါင်းလာပြီးကျော်15ရက်လောက်ွယ်နေ့ဒီနေ့တော့ ဒီပါရမှာပါဒီဟာလေးတွေရှင်းမိအောင်နည်းနည်းလေးပြောမှရှင်မေဂိယဆိုတာမြတ်စွာဘုရားထံကအခွင့်တောင်းပြီးတော့တော်တယ်က တရားပင်နေရှိတဲ့တရားဥယျာဉ်တရားဥယျာဉ်နေရာဌာနမှာသွားပြီးတော့တရားအာထုတ်တော်တဲ့ဆိုရင်တော်ကြီးတော့ဟုတ်ဖို့မရပါဘူးမျိုးနေပါနဲ့မိမိနေမှာပါပဲရှိတော့ကအဲ့ဒီနေရာမှာသူကမင်းဖြစ်ခဲ့ဘူးလို့အဲ့ဒီမှာဒီနေရာမှာထိုင်ပြီးတော့တရားနှလုံးသွင်းရင်လည်းရှိတော့ကမင်းဖြစ်ခဲ့တော့အခြေအနေလေးစိတ်ကူးတွေပြန်ပေါ်နေ သူ့အနေပါမှာမိဖုရားတွေမောင်မတွေနဲ့ချွေရံနေနဲ့ပွဲလမ်းသဖြင့်နေနဲ့အဲလိုအားတွေပြန်ပြီးတော့ပေါ်ရာစီတွေကလူဆိုးတွေကိုဖမ်းပြီးခေါ်လာလို့အဲဒီလူဆိုးတွေကိုလူဆိုးနှစ်ယောက်မှတယောက်ကိုတော့ ပတ်ဖို့ရအမိန်ပေးတယောက်ကိုတော့ထောင်ချဖို့ရအမိန်ပေးအဲဒီလိုစိတ်ကူးတွေပြည်ပြရတယ်သူအများကြီးနဲ့တူပါတယ်အဲဒါလည်းပြောလာတော့သူကပါဝကဖြစ်ငါသရာပါပစီတာပဲမြတ်စွာဘုရားသာသနာတော်ဝင်ပြီးရာပြီးရင်အာမြဝစီရလွံ့မြောက်စေနိုင်တဲ့အရိယာမေဖို့ရရမယ်ရတမေဖို့ရောက်ပြီးတော့ဆင်းရဲကပင်ငြိမ့်မယ်လို့ယုံကြည်ပြီး ရဟန်းပြုလာတာဒါလည်းမသိမတော်တဲ့စိတ်ကူးတွေပဲနဲ့လို့ဖြစ်ပါလိမ့်မလို့သိဖြစ်ပြီးတော့မြတ်စွာဘုရားကလာပြီးအကျိုးကြောင့်ကြောက်တယ်မြတ်စွာဘုရားကအဲဒီတရားကိုဟောပါတယ်အပရိပကယမေဂိယစေတဝိမုတ်တိယသင်္ဆဓမ္မပရိပကယသံဝတ္တတိစသည်ဖြင့် မရင်းကျက်သေးတဲ့စေတဝိမု ക്തി စိတ်လွတ်လပ်ဒီတရားမှာငါးပါးသောတရားတွေကရင်းကျက်ဖို့ရပဲလွတ်လပ်ရေးတရားပြည့်စုံသွားဖို့ရပဲအဲ့ဒါလိုရဲအဲ့ဒါတွေပြည့်စုံအထောက်ရမယ်ဆိုလိုတာပေါ့လေအဲ့ဒါကိုဘုန်းကြီးဆောင်မှုလေးတွေစီတာပါစိတ်လို့ရေးမှရင်းဖို့ရာငါးရာအကြောင်းလိုပဲဒီစိတ်လို့လောက်အောင် ရှင်းမှုရာ၅ပါးသောအကြောင်းတရားတွေပြည့်စုံအောင်ကျင့်ရမည်အဲပထမဆုံးကပါကလျာဏမိတ်တော်ကောင်းသောမိတ်ဆွေရှိရမယ်ကောင်းသောမိတ်ဆွေဆိုတာဆရာသမားမိတ်ဆွေပါပဲဘုရားလက်ထက်ကဆိုရင်မြတ်စွာဘုရားကကလျာဏမိတ်ပထမရာမေနောက်တော့လည်းမြတ်စွာဘုရားကြီးဆုံးမတော်တဲ့ညွှန်ကြားပြသနေတဲ့ပုဂ္ဂိုလ်တွေကကလျာဏမိတ်တွေပါပဲ။ တရားထုတ်ဖို့ရစနစ်တကျညွှန်ကြားဟောပြောနေတဲ့ပုဂ္ဂိုလ်တွေကကလျာဏမိတ်တာတွေပဲအဲဒီကလျာဏမိတ်တာပြည့်စုံရမယ်ဒီကသီလလည်းပဲပြည့်စုံရမယ်ကိလေသာတွေကင်းခြင်းစေနိုင်တဲ့ကထာ၁၀ပါးနဲ့လည်းပြည့်စုံရမယ်အဲဒါကိုမိတ်ကောင်းစီရာသီလပါကထာ၁၀ပါးရှိရမည်အဲဒါ၃ခု အာစိတ်လွတ်လာရင်ရင်းကျက်ဖို့အသုံးကိုပဲမိကောင်းစီရမြင်ပြီးတော့တရားအထုတ်ရတာတရားထုတ်တော့လေသီလပြည့်စုံမှဒါလည်းဒါလည်းပဲရင်းကျက်ရေးအကျင့်တစ်ခုပဲကထာဇေဝံလည်းပြည်ပြရမယ်အပိစ္ဆာကထာသာဒုတိကရာသာတိဟိုဒီနေ့ပြောပြီးတော့အလိုနည်းချင်းကြောင့်ရဲချင်းသိဉ္ဉင်ချင်းမရောရှက်ချင်းမဆုံးနည်း မဆုံးမနစ်အားထုတ်ခြင်းသီလသမာဓိပညာဝိမု ക്തി အားလုံး၁၀ပါးရှိအဲဒါနဲ့စတဲ့စကားများလဲပြည့်စုံရမယ်မိကုံးစရာသီလဘာကထာ၁၀ပါးရှိရမည်လို့ဆိုပြီးတော့နောက်ပါကြားနေရဆိုတော့ဝိရိယပညာဒီနှစ်ခုမဟောရဘူးအဲ့ဒါဒီနေ့ဟောရမယ်

ဝိမု ക്തി ရင့်ကျက်ကြောင်းဖြစ်သောတရားကဘိက္ခုယဟံတိအာရဒဝိရိယောပြင်းစွာအထောအသောလုံးလဝိရိယရှိသည်ဖြင့်ဝေရမြင်မြည်၏လုံးလဝိရိယပြင်းပြင်းထက်ထက်တန်တန်နဲ့အာထုတ်ပြီးတော့နေရမယ်အာရဒဝိရိယောအာရဒစပြင်းထန်တာအာထုတ်တာဝိရိယောကလုံးလဝိ ပြင်းထန်တာအားထုတ်တဲ့လုံးဝဝိရိယနဲ့ပြည့်စုံရမယ်။ကိုတရားထုံးတဲ့ယောဂီပုဂ္ဂိုလ်တွေအဲ့ဒါပဲအရေးကြီးတယ်ပေါ့။ဖြစ်တိုင်းဖြစ်တိုင်းကိုရှုဖို့မှားဖို့ရမြတ်စွာဘုရားဟောထားတဲ့မြင်တိုင်းကြားတဲ့နားနဲ့စားပြီးတဲ့တွေ့ထိရဒီကုစဉ်းစားကြံပြီးတဲ့ဓဝါ၆ပါးကသင်္ချာပေါ်လာတဲ့ယုံနာတွေအမှားရတဲ့တတိနဲ့မှတ်မိပြီးတော့ သမာဓိလည်းဖြစ်အဲဒီတကယ်ဖြစ်ပေါ်လာတဲ့တရားအမှန်တိုင်းနဲ့ပြည့်တဲ့ပညာလည်းဖြစ်အဲဒါပြည့်စုံအောင်တင်းတင်းရင်းရင်းထက်တဲ့ကံကအာထုတ်တဲ့လုံလဝိရရှိရမယ်လုံလဝိရမရှိတော့ရောတော်တော်အာထုတ်ရင်တော့တတိလည်းကောင်းမဖြစ်ဘူးသမာဓိလည်းမဖြစ်ဉာဏ်လည်းမဖြစ်တင်းတင်းရင်းအာထုတ်အဲဒါရည်ကြီးတယ်အာရဒဝိရိယော

မချသောဝန်ရှိသည်ဖြစ်၍ဝန်မချသည်ဖြစ်၍ဘယ်မှာဝန်ချသလဲကုသလေသရမေပြုကုသိုလ်တရားတော်၌အနိကတာတို့သောဝန်မချသည်ဖြစ်၍ဝရတိနေ၏အဲဒီလိုအထုတာတရားမဟုတ်ဘူးအကုသိုလ်ကြီးပယ်နိုင်မှုပဲအကုသိုလ်ပယ်နိုင်အထုတာကုသိုလ်တရားတွေပြည့်စုံလို့အထုရတယ်အခုရှုမှတ်တာရှုမှတ်တယ်ရှုမှတ်တယ် ကုသိုလ်တရားလည်းပြည့်စုံတာပဲအကုသိုလ်တွေလည်းပယ်ပြီးတော့ဖြစ်တာပဲမရှိမှလို့ရှိရင်တော့ကုသိုလ်လည်းမဖြစ်ဘူးအကုသိုလ်လည်းပယ်ပြီးတော့မဖြစ်ဘူးမြင်တိုင်းကြားတိုင်းနာနဲ့စားပြီးတဲ့ကုသီတဲ့စိတ်ကုသနာကြံပြီးတဲ့ဘာသာ၆ပါးကထင်ရှားပေါ်နေတာတွေဟာယုံနာတရားတွေပဲခဏမစက်ဖြစ်ပြနေလို့အနိစ္စမမြဲတဲ့တရားတွေ ပြက်တိုင်းပြက်တိုင်းအသိမဖြစ်ပေါ်လာရင်ပြင်နိုင်တဲ့ချိန်ကြီးရမို့ကြောက်စရာကောင်းတဲ့ဒုက္ခဆင်းရဲတရားတွေပဲကိုယ်လိုတိုင်းဘာမှဖြစ်ဘူးသူကြောက်ရတယ်ဆိုတော့သူကသူဖြစ်ပြနေအစိုးမရတဲ့အနာတ္တအတ္တကောင်မဟုတ်ဘူးအဲသူကသူဖြစ်ပြနေတဲ့သဘောတရားတွေနေစဒုက္ခအနာတ္တတရားတွေအဲဒါတွေကိုအမှန်တိုင်းပြီးအောင်ရှုမှအမှန်တတိကကုသိုလ်တရားပဲ မှားရတဲ့အင်းအာယုံမှာစိတ်တည်သွားတာကစိတ်တည်သွားတဲ့တမာရီကလည်းကုသိုလ်တရားပဲမှားမိတဲ့အာယုံကိုယုတ်တရားနာတရားနေဇရုပ္ပအနာတ္တသိသွားတာကလည်းကုသိုလ်တရားပဲအဲ့ဒီကုသိုလ်တရားတွေပြည့်စုံအောင်အထုတ်နေရတာအဲ့ဒီကုသိုလ်တရားတွေပြည့်စုံသလောက်အကုသိုလ်တရားတွေလည်းပယ်ပြီးသားဖြစ်သွားတာပဲ သင်ရှားပေါ်လာတဲ့ယုံနာတွေအနေဆအမြဲမမြဲဘူးဆိုတာမှန်တိုင်းပြီးရင်မြဲတယ်လို့ထင်ပြီးဖြစ်မဲ့အဝိဇ္ဇာမောဟကစပြီးကိလေသာတွေกินလာတယ်အဲခြေတိုင်းခြေတိုင်းရှုမှတ်ပြီးတော့ဒုက္ခဆင်းရဲတွေကြီးတယ်လို့ပြီးရင်သိရတဲ့အာရုံတိုင်းမှာချမ်းသာတယ်ကောင်းတယ်လှပါတယ်အဲလိုထင်ပြီးပါမြစ်တယ်မဲ့ကိလေသာတွေกินနေတာပဲအကုသိုလ်တရားတွေกินနေတာပဲ ဒီရှုတိုင်းမှတိုင်းအနတ္တတရားတွေပဲသူကသူဖြစ်ပြနေတဲ့အစိုးမရတဲ့အနတ္တသဘောတရားတွေပဲအသက်ရှင်နေတဲ့ပုဂ္ဂိုလ်သားတော်ကောင်းရင်ဒီထဲမရှိဘူးလို့ဒီတိုင်းဒီတိုင်းဟာအဲဒီရှုမိတဲ့အာယုံအပေါ်အတ္တကောင်အနေနဲ့ဆွဲလမ်းမှုမကြည့်ဘူးငါပဲသက်ရှင်နေတဲ့ကောင်ပဲအဲဒီလိုဆွဲလမ်းမှုမကြည့်ဘူးအဲဒီဆွဲအဲဒီလိုဆွဲလမ်းတဲ့ အဝိဇ္ဇာကစပြီးတော့မှားပြီးဝိဇ္ဇာကစပြီးတော့ပြည့်တာတွေအကုန်ကင်းတာပဲအဲ့ဒါတွေကင်းအောင်လို့ကျင့်နေရတယ်အဲဒီမမြဲတဲ့ဆင်းရဲယုံနာတွေအတ္တကမဟုတ်တဲ့ယုံနာတွေကိုမြဲတဲ့နေချမ်းသာတဲ့နေကောင်းတဲ့နေလှပါတဲ့နေပုဂ္ဂိုလ်သတ္တဝါများဖြင့်ရှင်မှတ်တဲ့အဝိဇ္ဇာဖြစ်လို့ရှိရင်အဲဒီဝိဇ္ဇာမိပြီးတော့နှိမ့်တဲ့ဆရာဆိုရင်နှိမ့်တဲ့တဲ့သာရတဲ့ မုန်းကြဆိုလို့ရှိရင်မုန်းတယ်စိတ်ဆိုးတယ်ပြင်းမာတယ်အဲတာမန်အာယုံဆိုလို့ရှိရင်လည်းပုဂ္ဂိုလ်တ attva အနေနဲ့အလွယ်အမှားကိုဆွဲလာပြီးတော့တီးနေတာပဲအဲအကုသိုလ်တရားတွေဖြစ်နေအဲဒီအကုသိုလ်တွေပယ်နိုင်အောင်လို့တဲ့အားထုတ်ရတာမပြတ်မစဲရှုမှတ်မိအောင်ကြောက်ရဆိုင်ပြီးတော့သမာဝါယမအဲဒါအားထုတ်မှုအဲဒီတော့အားထုတ်ရမယ် အာမဝါအင်းအားရှိရမယ်သုံးလဝိရကိုအင်းအားခေါ်တာပါဒါနပရကမောမြဲမြံသောအစင့်စဉ်အားထုတ်မှုရှိရမယ်ဓမ္မပိဓမ္မဓမ္မပိဓမ္မမပြမစဲအားထုတ်မှုကုသလေကုသမေသူကုသိုလ်ကြရနာအိခိတာရောမချထားသောဝင်ရှိပြီဖြစ်ဝါချထားသောဝင်မရှိပြီဖြစ်၍ အဲလုပ်ငန်းတာဝန်ကိုမချထားပြီးဖြစ်၍ဗမာလိုကတော့လုပ်ငန်းတာဝန်ကိုချမထားဘဲနေရာမစက်အများထုတ်ရမှာပေါ့တချို့လုံးလုံးအားမထုတ်ဘဲနဲ့အားထုတ်မယ်ဆိုစိတ်ကူးကောင်ဖြစ်ဘူးအများအားချထားပြီးသားဖြစ်နေတာလားတချို့လည်းနည်းနည်းပါးပါးအားထုတ်ပြီးတော့အားမထုတ်သေးပါဘူးဆိုပြီးတော့နာပါလားငါကချထားတော့ရှိပါပဲอืมဒီနေ့ကို အချိန်နည်းငယ်လောက်အားထုတ်ပြီးတော့ခဏတော်အားပြီးဆိုပြီးတော့ရလိုက်တယ်အဲဒါခြားထားတော့တောင်းရှိတာအဲဒီလိုတကယ်ညအသုံးရ၄ရက်စပြီးပြန်အားထုတ်ပြီးတော့တော်ပါပြီဆိုပြီးတော့မရှိပဲနေနေဒါလည်းခြားထားတော့ဝင်ရှိနေတာဝင်ကိုခြားထားတာလုပ်ငန်းတော်ကိုစွန့်ပြီးခြားထားအဲဒီလိုမခြားထားဘူး မပြတ်မဆက်ရှုရမယ်ရှစ်ဓမ္မပြီးနောက်ဓမ္မနောက်ဓမ္မနောက်ဓမ္မဆက်ကဆက်ကဒီလိုရှုရမယ်အဲဒီလိုရှုနေအာနိကိတာတို့တော့ကုသလေသူဓမ္မေသူကုသိုလ်တရားရောအာနိကိတာတို့တော့လုံငန်းတာဝန်ကိုမချထားပြီးဖြည့်ရွေးဝရတဲ့ဒီနေအဲဒီလိုမြင်ရမယ်အဲဒါလုံလဝိရနဲ့ပြည့်စုံမှုမဲ့နောက်ပြီးတော့ဂုဏသာပရံ မေဂိယဘေကိုပညဝါဟောတိဥရရာဂာမိနိယပညာယသမနာကတော်ရိယာယနိဗ္ဗေရိကာယသမ္မာဒုက္ခခယဂာမိနိယမေဂိယမေဂိယယဟံမူလသာတဖန်လည်းပရံတော်တော်ကိလေသာမလုံးမြောက်ကြောင်းတရားဤရင့်ကျက်ကြောင်းဖြစ်သောတရားက ဘိက္ခုယံသည်ပညာဝါအပိပညာနဲ့ပြည့်စုံပြီးဟောသည်ဖြစ်၏အပညာပညာနဲ့ပြည့်စုံရမယ်ဘယ်လိုဟာတော့ဆိုဥဒိယထဂာမိနီယဥဒိယထဂာမိနီယအဖြစ်အပျက်ကိုရောက်သောဝါဖြစ်ပျက်ကိုသိမြင်သောပညာရအသိဉာဏ်ပညာနဲ့သမဏဂတောပြည့်စုံသည်ဖြစ်၍ အဲလိုပြည့်စုံပြီးတော့နေရမယ်မန္တရတော့ပြည့်စုံပြီးဟောဒီဖြစ်ရင်အဖြစ်အပျက်ကိုပြီးတဲ့ပညာနဲ့ပြီးတော့ရမယ်ရှုမှပြီးတာပဲတချို့ကတော့တရားဒေသနာတွေကဟောတဲ့အတိုင်းယုံနာနေအဖြစ်အပျက်တွေဟောတာကိုနားလည်သဘောကျပြီးတာပဲဆင်ញုံနဲ့ပြီးတယ်ပြောအောင်မဟုတ်ပါဘူးအဲသူအဲ့ဒါဂုရိယမရှိတဲ့ပုဂ္ဂိုလ်တွေပြင်းတဲ့ပုဂ္ဂိုလ်တွေ မပြအထုနေမှာတကယ်ဖြစ်တဲ့ကာတွေကိုယ်တိုင်တွေ့ပြီးရတာကိုယ်တိုင်တွေ့ပြီးမှဒီလိုကြားရုံနာရုံနဲ့မှတ်သားထားတာကတော့ပညာကြီးပဲဟာပညာကြီးဉာဏ်ကြီးမဟုတ်ပါဘူးတကယ်ဖြစ်ပြတဲ့တရားတွေသိရမယ်ဥဒိယထာဂာမိနိယအဖြစ်ပြအဖြစ်ပြကိုသိတော့ပညာရပညာနဲ့တမနာတော့ပြည့်စုံပြီဟောဒီဖြစ်အဲဒီပညာနဲ့ပြည့်စုံရမယ် အဲဒါသမပနာညာကစပြီးတော့တော်သင့်တော့ပြည့်စုံပါလေဥရိယဗျာညာရောက်ကောင်းကောင်းပြည့်စုံတယ်အဲဒါအရေးကြီးတယ်ဥရိယဗျာညာရောက်လို့ရှိရင်သူချာချာဖြစ်တာလေးတွေရတယ်ပဲအားရစရာဝန်တာစရာပါပဲဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေခொနည်းအတွင်းလောက်မှာဥရိယဗျာညာရောက်တတ်ပါလေကြိုးစားအထုံးရင်ရောက်တယ် ရောတော်တော်အထုရင်တော့ခုနှစ်အတွင်းလည်းမရဘူးဆယ်အတွင်းလည်းမရဘူးကျိုးတလလည်းမရဘူးဒါလည်းရှိတာပဲအင်းနေရင်အထုလို့ရှိရင်ခုနှစ်အတွင်းကလည်းရောက်တော့ပါတယ်သူသုံးရက်အတွင်း၅ရက်အတွင်းတော့ရောက်တော့ရှိပါတယ်ခုနှစ်အတွင်းမရောက်ရင်လည်းဆယ်အတွင်းကတော့အဖြစ်ပြက်တွေပြီးတော့ဥရပြညာရောက်တာပဲအဲဒီကြလို့ရှိရင်ကောင်းတယ်မပြရတာလည်းပဲလွယ်တယ်ဒီနေ့မြန်မြန်ဖြစ်နေတာလေဒီနေ့မြန်မြန်ပြီးရဖို့အပြီးရတယ်တော့ဟောပါပါတယ်ဒီနေ့မြန်မြန်ပြီး ကိုယ်တွေကအယောင်လေးတွေပါလို့ထွက်နေတာတွေ့ရတာတဲ့ညာကြီးမှောင်းနေပြီမယ်လို့အလင်းနေတယ်လင်းနေတယ်အဲလိုပါလေတွေ့ရတချို့ကိုနာတယ်မဟုတ်အဝေးကြောင်ကိုလင်းနေတာရှိတယ်အဲတချို့ကတော့တခြားအရာတွေသားကကိုယ်နဲ့စတဲ့ပုံကိုယ်တွေရဲ့အခြေအနေတောင်မှကိုနာမှလို့မြင်ပြီးတော့သိရတယ်ဟွန်းအဲလိုပါလေရှိတယ်ဒါအနာထူးကြတဲ့ပြီးတယ် အဲဒါအဲဒီဥဒ္ဒတဂါမိနိယအဖြစ်အပျက်ကိုသိတဲ့ပညာပညာနဲ့သမဏအတော်ပြည့်စုံနေဟောဒီဖြစ်၏အဲဒီပညာအဖြစ်အပျက်သိုံလားဆိုမဟုတ်ဘူးအရိယာယနိဗ္ဗေရိကာယသမ္မာဒုက္ခကယဂါမိနိယအရိယာယတန်ရှင်စင်ကြဲသောနိဗ္ဗေရိကာယညီငွေခြင်းနိဗ္ဗေရိကာနိဗ္ဗေရိကာယညီငွေရသောသမ္မာဒုက္ခကယဂါမိနိယမှန်စွာ ဆင်းရဲငြိမ်းရာအရိယာမဉ္ဇဏ်တို့ရောက်စေရသောပညာရပညာနှင့်သမဏတော်ပြည့်စုံနေဟောသည့်ဖြစ်၏အဲဒီတော့အဖြစ်အပျက်တွေကိုဟောမကန်ပြီးနေလို့ရှိရင်မကြဘူးတရားကတိုးတက်သွားတယ်အဲဥရပြညာနေပင်ကညာအပြည့်တည်းကြီးတဲ့ပြီးနောက်ဘုရားအရိနောနေပင်တော့မဟုတ်သူတို့ကပြည့်စင်ခါသံဃာရုပ္ပကဝိပဿနာဉာဏ်နဲ့ပြည့်စင်နိုင်ဖြစ်တာပဲသံဃာရုပ္ပကရှင်းတာပြည့်တဲ့ခါကျတော့အင်း ဒုက္ခခိယကာမိနိယဒုက္ခခိယဒုက္ခကုန်ခြင်းတို့ရောက်စေရသည်အရိယာမက်ကျရောက်အဲစောစောမှလည်းမတိုင်းမတိုင်းအာယုံမှာအနိစ္စဒုက္ခအနတ္တပြီးတော့မြဲတယ်နဲ့ချမ်းသာတယ်နဲ့ပုဂ္ဂသရဉာဏ်ဆွဲလမ်းဖြစ်တဲ့ကိလေသာတွေငြိမ်းအဲဒီကိလေသာဆက်ဖြစ်မဲ့အကုသိုလ်ကံနေအကုသိုလ်ကံနေငြိမ်းတာပဲအဲဒီအကုသိုလ်ကံကအကျိုးပေးမဲ့ ဘဝဆင်းရဲတွေဥကျင်းနာခြင်းပြည်ခြင်းဆင်းရဲတွေပယ်လေးပါးကြောက်စီတာဆင်းရဲတွေဒါတွေမိနာတယ်ရှုမိတယ်ရှုမိတယ်ငြိမ့်ပြီးတော့နေဗေဒီကာယမြင်းဝေရတဲ့ပညာပညာတဲ့ဥပဒနာညာပြင်လာတော့ခုနဒင်္ဂညာရောက်ပြည့်။ဒါအောင်ဆိုပြည့်လာရဲ့တွေ့ရပြီးလာကုန်ရှိရှုမှတ်တာကနောက်ကျနေဟောပြည့်သွားတာအရင်ကျနေပြည့်သွားဟောလည်းပြည့်သွားတရားလည်းပြည့်သွားတင်းကမရှိဘူးဟောလည်းတွေ့ရတော့ ဘယ်ချိန်မဆိုအပြစ်မဖြစ်လာရင်ပြီးနေတာပဲလို့မြင်တော့ဘယအပြစ်မြင်လာပဲဒီယုံနာတွေကိုပဲကိုယ်ကောင်လောက်ပြီးတော့အာကိုနေရတာဘယ်ချိန်မဆိုပြီးနိုင်တယ်တရားတွေဘာမှအာမကိုလောက်ဘူးဆိုပြီးတော့ပြင်းမြင်ပြင်းမြင်ပြီးတော့ညီးငွေလာတယ်ဒီလိုဟာတွေမရှိမှကောင်းမှာပဲဒါတွေရှိနေတဲ့ကာလပါတော့ဘဝအသစ်တွေဖြစ်ပြီးဥဝနာပြီးဆင်းရဲနေတာပဲ ဒါတွေလုံးဝမရှိတဲ့နိဗ္ဗာန်ကောင်းတာပဲတဲ့ဒီလိုသူချာသဘောပေါက်လို့နိဗ္ဗာန်ကြီးပဲအဲညီငွေတတ်တဲ့အပညာပညာနဲ့လည်းပြည့်စုံရမယ်တကယ်အားထုတ်ရင်တကယ်ပြည့်စုံတာပဲဥရပြန်နဲ့ရောက်ပြီးသင်ကအပြည့်ရှိတဲ့တွေ့ပြီးတဲ့နောက်ဘရဘေးကြောက်စရာလို့ပြီးပြီးနိဗ္ဗာန်ကဆိုညီငွေတဲ့ညာဖြစ်တာပဲညီငွေတဲ့ညာဖြစ်တော့နိဗ္ဗာန်က လွတ်မြောက်ခြင်းနဲ့ညီငွေရလွတ်မြောက်ခြင်းနဲ့ဒါတွေမရှိတာကောင်းတယ်လွတ်မြောက်ခြင်းနဲ့ဒါတွေသိရှိနေတယ်အဲလွတ်မြောက်ခြင်းနဲ့မောဇိရိယတာများလွတ်မြောက်အားထုတ်ပြီးသင်္ခါများဒီသင်္ခါများအားကောင်းတဲ့သင်္ခါရုပ္ပခါများသင်္ခါရတွေသိရှိရှိတဲ့ညာရောက်တော့တာကိုအဲဒီသင်္ခါရတွေသိရှိရှိတဲ့ညာရောက်ပြီးရင်အရိယာမဲရောက်တော့တာပဲကုရပြန်ညာရောက်ပြီးသိချအားထုတ်ရင်သိမကြဘူးရဲ့ရဲ့နည်းငယ်ချင်းမကြခင်အတွင်းမဲ့သင်္ခါရုပ္ပခါညာရောက်ပြီးတော့ အရိယာမဂ်ကပညာဆိုရောက်ပါတယ်အဲဒီလိုကြည့်မအောင်အထုတ်ဖို့ပါပဲအဲဒါဒီကငါးခုတော့ရှိသွားပါပြီဒီနေ့ကြောခဲ့တာ၃ခုနဲ့အခုကနောက်၃ခုလုံးနာဖြက်တံဖြစ်ပြဟံအမှန်ကိုယ်တိုင်ပြီးရမည်လုံးနာဖြက်တာဖြက်တာနဲ့လုံးနာမပြည့်စုံရမယ်အာရရဝိရိယဟောတိခုနတည်းကအမှန်ကိုယ်တိုင်ဖြစ်ပြဟံအမှန်ကိုယ်တိုင်ပြီးရမည်ဥဒ္ဒတခာမိနေရမည် ရှင်းပြကိုပြီးတဲ့ဉာဏ်နဲ့လည်းပြည့်စုံရမယ်ဥရပြညာပြည့်စုံရမည်ဒါလေးပါ။ဒါဒါလေးဆိုရမယ်။လုံလထက်တံဖြစ်ပြဟံမကိုယ်တိုင်သိရမည်လုံလထက်တံဖြစ်ပြဟံမကိုယ်တိုင်သိရမည် ဒုံလထက်တံဒုံလထက်တံပြည့်ပြဟံပြည့်ပြဟံမံကိုယ်တိုင်သိရမည်မံကိုယ်တိုင်သိ အာကုဘေယံကုပိယံထက်တန်လုံးလာရှိရမည်ထက်တန်နဲ့လုံးလာဆိုတာအကုသိုလ်ပင်နိုင်ဖို့ကုသိုလ်ပြည့်စုံစေဖို့ထက်တဲ့ကံအာထုတ်တဲ့လုံးလာပဲဆိုရမယ်အာကုဘေယံကုပိယံကုသိုလ်ကုသိုလ်ကုဘောလေကုပိယံထက်တန်လုံးလာရှိရမည် အကုပေယံကုတိယံသက်တံလုံးလာစီယမည်အကုပေယံကုတိယံသက်တံလုံးလာစီယမည် Thank you. အကုသိုလ်ကနိုင်မို့ကုသိုလ်တွေပြည့်စုံဖို့ရှုမှတ်တယ်ရှုမှတ်တယ်ကုသိုလ်တွေဖြစ်လာပဲဝိပဿနာကုသိုလ်တွေနာကောင်းတယ်အဲဒီလိုရှုမှတ်ပြီးတော့ဒီတိုင်းဒီတိုင်းဟာအကုသိုလ်တွေလည်းပဲကျင်းလာတယ်အမှားတွေပြီးတာတွေကျင်းပြီးအမှားပြီးတာကိုဆွဲပြီးဖြစ်မဲ့ အကုသိုလ်ကိလေသာတွေကျင်းလာတယ်အဲဒီလိုအကုသိုလ်တွေလည်းကျင်းအောင်ကုသိုလ်တရားတွေလည်းဖြစ်ပွားအောင်ပြည့်စုံအောင်လို့ထက်ထက်တန်တန်အားထုတ်တဲ့လုံလဝိညာဉ်နဲ့ပြည့်စုံရမယ်ဒီတရားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီနဲ့အားထုတ်ရတာပဲအဲငါဟန်ကြတယ်ဒီဟောတဲ့တရားနဲ့အားထုတ်နေကြဖို့ငါကြိုက်ပါတယ်မပြမစဲကိုရှုနေရတယ်တင်းတင်းချင်းအားထုတ်ရနောက်ပြီးတော့ဖြစ်ပြဟာ မှန်ကိုယ်ရင်သိရမယ်ဆိုတဲ့ဖြစ်ပြမှန်ကိုယ်ရင်သိတယ်ဆိုတော့ဘယ်လိုအားလုံးဆိုတော့ကိုယ်တွင်တဏ္ဏယုံနဲ့နာအမှန်ဖြစ်ပြသိရမည်ကိုယ်ကကိုယ်တွင်ကတဏ္ဏယုံနဲ့နာနဲ့ရှိရဲ့မြင်နေကြတယ်နာနဲ့စပြီးတဲ့တွေ့ထိတဲ့စိတ်ကူးစကြတဲ့ဓဝါ၆ပါးထင်ရှားပြီးဟောနေတဲ့တရားတွေယုံနာတယ်အဲဒီယုံနာတွေရဲ့အဖြစ်အပျက်ကိုအမှန်တိုင်းသိရမယ်မှန်တိုင်းသိအောင်လို့ပဲလဲရှိနေရတာပေါ်တိုင်းပေါ်တိုင်းနေရှိ ရှုမှလို့သမာဓိညာအားကောင်းတဲ့အခါကျရင်ပေါ်တိုင်းပေါ်တိုင်းပြီးတာပဲတကယ်ဒီတိုင်းနေတဲ့ပုဂ္ဂိုလ်ကြီးတော့မြင်လာလည်းမြင်ရတယ်ကြားလာလည်းမြင်တာဘယ်မှပြည့်မယ်မထင်ပါဘူးဒါပေကျမ်းဂါရီကနာမစက်ဖြစ်တဲ့လို့အိစ္ဆပဲဒုက္ခပဲအနာတ္တပဲဆိုတာကိုမှတ်သားပြီးသဘောကျတယ်ဆိုပေမဲ့လို့မြင်နေကြတဲ့နေမြင်နေတယ်လို့ထင်နေတာပါပဲအစွဲလာတာရှိနေတာပဲ မှန်အဲ့လိုမဟုတ်ဘူးခဏမစဲပြင့်တာလေရှုမှတော့ဒီကြပြရတာဟောင်းနေပြင်းနေမှန်တာကိုခေါင်းကပြင်းတာအစတုန်းကတော့ဘိုင်းနဲ့ကိုကြီးမျက်တည်နေထင်တာပဲနောက်တော့သူကဟောင်းတာနဲ့ပြင်းတာနဲ့ကိုယ်ရတာရှားတယ်နောက်တော့ဘောင်းလိုက်ပြင်းနေတာဟောင်းတာကဆုံးသွားတော့တခုပဲပြင်းတာအဖြစ်ဖြစ်လာတာတခုဆုံးသွားကြရင်ဟောင်းတာပေါ်လာကြရင်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 ညာသားနဲ့ဗေဒတယောက်တည်းမြဲတည်နေထင်းတာသမာဓိညာအားရှိလာတဲ့အခါကျတော့ညာလန်းဆုံးသွားမှဗေဒဗေဒဆုံးသွားမှညာလန်းတန်းကတလန်းကတလန်းကိုမြောက်တစ်ခုတစ်ခုပိုင်းပိုင်းပြသူတို့အားကောင်းလာတဲ့အခါကျတော့တလန်းထဲမှာလမ်းနဲ့လမ်းနဲ့လို့ဒီချိန်နဲ့မှတ်ပေမဲ့လို့အကျိုးကပြင်းမြောက်ဘူးခြေတရားအတွင်းကိုနှစ်ပိုင်းသုံးပိုင်းလေးပိုင်းငါးပိုင်းလို့ပြတ်ပြီးတော့ထင်းလာတာပြတ်ပြတ်တယ်အဲ ကြွတယ်လမ်းနဲ့ချတယ်မှရင်သုံးပိုင်းကတော့ထင်ရှားတာအဲဒီသုံးပိုင်းတွင်းမှာတော့ကြွတဲ့အပိုင်းတွင်းမှာကိုကြွတာလည်းဒီပိုင်းကဒီပိုင်းမြောက်လမ်းကလည်းဒီပိုင်းကဒီပိုင်းမြောက်ချတာလည်းဒီပိုင်းကဒီပိုင်းမြောက်အဲဒီလိုအပိုင်းပိုင်းနေပြရန်စိတ်ကူးဖြစ်လာရင်စိတ်ကူးရဆိုပြောက်တော့မရှိဘူးနာရကျင်တဲ့ခဲရတွေလည်းပဲနာတယ်နာတယ်မှရင်တနာတနာမြောက်နာလည်းကြောက်လည်းနာလည်းကြောက်လည်းနာလည်းကြောက်နည်းနည်းပြောက်ပြန်တယ်ကြားအဲ့ဒါတွေကိုသိရတာအဲဒီအဖြစ်အပျက်တွေကိုသိတဲ့ဉာဏ်နဲ့လည်းပြည့်စုံရမယ် ကိုရင်းတဏ္ဏယုံနေနာအမှန်ဖြစ်ပြသိရမည်ဆိုရမယ်ကိုရင်းတဏ္ဏယုံနေနာအမှန်ဖြစ်ပြသိရမည်ကိုရင်းတဏ္ဏယုံနေနာအမှန်ဖြစ်ပြသိရမည်ကိုရင်းတဏ္ဏ အမှန်ဖြစ်ပြသိရမည် တရားရင်းကျက်ဖို့ကျင့်ရမယ်တရား၅ပါးပဲဓမ္မကဘာလို့ကလျာဏမိတ်တာပြည့်စုံရမယ်ဒါကတော့အထုရတာတော့မဟုတ်ပါဘူးလေရာမိတ်တာပြည့်စုံဆရာကောင်းသမားကောင်းပြီးဝဲရမယ်လို့ဆိုလိုပါတယ်ရည်ကြည့်တယ်နောက်တစ်ခုကသီလနဲ့ပြည့်စုံရမယ်အဲဒါကတော့သီလကပြည့်စုံကိုယ်တိုင်ကျင့်ရမယ်ဆိုတာ နောက်တစ်ခုကအပိစ္ဆကထာစတော့ပထာ7ပါးနဲ့ပြည့်စုံရမယ်။ဒါကကိုယ်တိုင်လည်းအဲဒီလိုစကားတွေအလေးများပြုဒီလိုအပိစ္ဆကထာစပြီးတယ်ပြောဟောတာလည်းကြားနာဖို့တရားနာတယ်ဆိုတော့အဲဒီလိုဟာတွေနားလာပဲ။အဲဒီလိုပြည့်စုံရမယ်။နောက်တစ်ခုက အဲခုနကဟောခဲ့တဲ့ဟာပဲအာရဝိရိယအထောက်အတဲ့လုံခြုံဝိရိယလည်းပြည့်စုံရမယ်ပညာဝါအဖြစ်ပြည့်ပြီးတဲ့ပညာပညာပြည့်စုံရမယ်အလုံး၅ခုရှိတယ်အဲဒီ၅ခုထဲမှာအတူချုံပြီးတော့လူရင်းကိုမြတ်စွာဘုရားကထပ်ပြီးတော့ဟောတယ်ကလျာဏမိတ်တာသေတံမေဂိယဘိက္ခုနောပါတိကင်ခံ ကလျာဏဗဟာယတာကလျာဏသံပွန်သောတာယံတိလဝဘုိတတိပါတိမောခသံဝရသံဥသောဝေရတိဝေရတတိသမာရာယဒိဋ္ဌာပေတုမေဂိယမေဂိယယဟကလျာဏမိတ်တသာ

ဘဝိတ္တိဉာဏ်ဘဝိတ္တိကျင့်ဖြစ်လက်တံဒီလားနဲ့ပြည့်စုံလိမ့်မယ်ဒီလားနဲ့ပြည့်စုံနိုင်တယ်ဆိုတာအဲ့ဒါကလျာဏမိတ်ရနဲ့ပြည့်စုံမှာမိကောင်းဆိုအောင်ဆရာသမားကောရှိမှာပါဠိမောကသံဝရသံဟုတောဝိရိတတိပါဠိမောကသံဝရဒီလားနဲ့ပြည့်စုံပြီးဖြစ်နေလက်တံအဲ့ဒါလည်းတူတူပါပဲဒီလားကဒီလားနဲ့ပြည့်စုံတယ်ဆိုတော့သာဟောတာပါ အဲဒါလည်းကလျာဏမိတ်တာနဲ့ပြည့်စုံမှအာဇရာကောဇရာတမ္ပနောကောင်းသောအကျင့်ကောင်းသောကျဆာနဲ့ပြည့်စုံပြီဖြစ်ရဝိရိတ္တိနိလတံဒါလည်းဒီလားနဲ့ပြည့်စုံနေဆိုတော့ကောင်းသောအကျင့်ပြည့်စုံရတာပါပဲကောင်းသောကျဆာရဆက်ဆံရပြည့်စုံရတာပါပဲနုမတေသဝိစေတုအနုမြညာသိငယ်လာသောပြည့်စုံ၌ဗျာဒတာဝီကြောက်ဖွယ် ဘေးကိုမြင်သည်ဖြစ်၍သိက္ခာရေသိက္ခာဘုဒ္ဓ၌သမာရာယအကျွင်းမဲ့အပြည့်စုံသောက်တည်၍သိခိတတိယံသိခိတတိကျင့်ပြလတံဧတံဤကိုသီလနဲ့ပြည့်စုံနေခြင်းဤကိုကျင့်ခြင်းကိုကလျာဏမိတ်တကလျာဏမိတ်တနဲ့ပြည့်စုံသောပုဂ္ဂိုလ်အားပါတိခင်ခံလို့ရှိရ၏ပါဠိအသုံးနှုန်းနဲ့ဗမာစကားတွေနဲ့ကတော့သိမတူဘူး ဆိုလိုရင်းကတော့ကလျာဏမိတ်တာရှိမှသီလနဲ့ပြည့်စုံတာဒါပါပဲတွေ့ရုပ်ပဲဟုတ်တာပဲကလျာဏမိတ်တာရှိမှမိကောင်းဆိုကောင်းနဲ့ရှိမှဆရာသမားတွေကသီလတို့သာကတို့ပညာတို့သရတရားတို့အဲဒီလိုဟာတွေမရှိရင်တတိတွေလည်းမရှိဘူး ဘုရားသမားကဗราဘုရားနဲ့ကိုဗราဘုရားဒီလေးနဲ့ယုံကြည်မှုမရှိဘူးဘုရားတရားသံဃာယုံကြည်မှုမရှိဘူးသံဃာရဲ့ယုံကြည်မှုမရှိဘူးဆိုတဲ့တပည့်တွေလည်းပဲအဲ့ဒါတွေကပြည့်စည်နေတာပဲတပည့်တွေလည်းဗราဘုရားကောင်းမှမရှိဘူးဘုရားသမားကဒီလိုမြူသေးဘူးဆိုတဲ့တပည့်တွေလည်းပဲယူသေးတယ်မှာတော့အဲ့ဒါတွေကအမှန်ထင်ရှားတယ်อืมအရာတိုင်းအရာတိုင်းမှာခေါင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်က တရားသီလစသည်နဲ့ပြည့်စုံနေမှာမိကောင်းဆွေကောင်းဖြစ်မှာဒီအောက်တာသာတပည့်လိုဖြစ်တဲ့ပုဂ္ဂိုလ်တွေအားလည်းပဲသီလစသည်နဲ့ပြည့်စုံတာအဲ့ဒါအရေးကြီးတယ်ကလျာဏမိတ်တမိကောင်းဆွေကောင်းရှိမှမိကောင်းဆွေကောင်းဆိုတာအဲ့ဒီဆရာသမားတို့ပါပဲကလေးငယ်ငယ်ကဆိုရင်မိဘတွေလည်းမိကောင်းဆွေကောင်းနဲ့ပါဝင်လာတယ်မိဘတွေကလည်း တရားတရားနဲ့ပြည့်စုံဝါသာသမီတွေတရားတရားပြည့်စုံတာကံကံအကျိုးယုံကြည်မှုဖြစ်တာမိဘတွေကကံကံအကျိုးမယုံကြည်ရင်သာသမီတွေလည်းယုံကြည်နေမှာတော့အခုနေခါကာလမှာတချို့မိရတော့ဘယ်လိုဟုတ်ဘူးများအဖရရှိရရှိတယ်ပြောတော့ကြားဘူးသူကကံကံအကျိုးတွေမယုံကြည်ဘာသာတရားတွေမယုံကြည် မယုံကြည်တော့သူကမယုံကြည်တော့သူသားတွေလည်းသူ့ဝါဒတွေဟောပြောပေးတာဟောဟောပြောပြီးတော့သူသားတွေလည်းဒီလိုပဲကံကံယုံမယုံကြည်ဘုရားဘာသာတရားလည်းမယုံကြည်အဲ့လိုဖြစ်နေတာလေကြားသိရဟွန်းဒါမိဘဆိုတဲ့မိတ္တမိတ်ဆွေကကလျာဏကောင်းသောမိတ်ဆွေမဖြစ်တော့မိဘက ကံကံရွယုံကြည်တဲ့ဘုရားတဲ့ဘာမယုံကြည်တဲ့ဗလာတရားနဲ့ပြည့်စုံတယ်ဆိုတော့သမီးတွေပြည့်စုံတာပေါ့ထို့တူရဲ့ညွှန်ကြားပြတာနေတဲ့ဆရာသမားကကလျာဏမိတ်တာပဲအဲဒါကလျာဏမိတ်တာလည်းသူကလည်းကောင်းပါမှဒီမိတ်တာလည်းသူကနေပြီးတော့ဗလာတရားရှိမှဗလာတရားမရှိရင်တပည့်တွေကလည်းဗလာတရားမရှိဘူးမတော်တာတွေကိုပြုလုပ်တာပဲတချို့ဆရာသမားကဝိနိပိခဗုဒ္ဓေ မဆောက်ရှောက်ဘူးမယူသေးဘူးတို့တော့ဒီတွေနဲ့ပဲဆောက်ရှောက်မလဲဒီဟာတွေချွေချင်းကုန်တာလေညံကြတယ်အဲဒါကြောင့်ဆရာသမားဖြစ်တဲ့ကလျာဏမိတ်တရှိမှတဲ့တတိတွေလည်းသီလနဲ့ပြည့်စုံနေပြီးတော့အခုပြတဲ့၅ပါးသောရည်ကျက်မှုရည်ကျက်မှုအဲလုံးမြောက်မှုလုံးမြောက်မှုရည်ကျက်ကြောင်းဖြစ်တဲ့ တရား၅ပါးလို့ပြောတဲ့နေရာမှာကလျာဏမိတ်တာဆိုတာရင်းငါကြဆုံးပဲအဲကလျာဏမိတ်တာနဲ့ပြည့်စုံမှဒီပြင်ဟာလည်းပြည့်စုံတာအဲဒါကိုလည်းအပြီးပြီးနဲ့ဆက်ပြဟောရတယ်ကလျာဏမိတ်တာနဲ့ပြည့်စုံမှကထာဆယ်ပါးနဲ့ပြည့်စုံအပိစ္ဆကထာလူနည်းတဲ့စကားဒီတော်တွေပြောတာဆရာသမားကတွေ့ကြရတယ်လောကကြီးရတဲ့စကားတွေကြီးတဲ့ပြောနေလို့ရှိရင် အဘိဇကရာအလိုကြီးတဲ့စကားတွေပဲပြောမှလည်းတတိကလည်းမပြောဘူးအဘိဇကရာစသည်တွေတတိလည်းမကြားရဘူးအဲလိုဖြစ်နေတယ်။ယာသမားဖြစ်တဲ့ပုဂ္ဂိုလ်ကလုံးလဝိရိယနဲ့ကျိုးကျိုးဆာဆာအားထုတ်မှမြင်နေကြရင်တဝါ၆ပါးပေါ်ရင်ယုံနာနေရှိရမယ်အားထုတ်ရမယ်ဆိုတာဆရာသမားကချိုးကြရရှိနေမှာတတိတွေလည်းအဲဒီအားထုတ်တာ ရာသမားဖြစ်တဲ့ပုဂ္ဂိုလ်ရဲ့ဖြူကအာထုဖို့မလိုဘူးဆိုပြီးအာမထုပဲနဲ့တတိတွေလည်းပဲအာထုတော့ဘူး။အင်းရာသမားကမပြောမဟုတ်ပြင်မဲ့လို့တရားအာထုခြင်းမရှိဘူးဆိုတတိတွေလည်းအာမထုကြပါအောင်။အာထုရမှမပြီးပါဘူးအဲ့လိုဖြစ်။နောက်ပြီးတော့ရာသမားကယုံနာဖြစ်ဖြစ်တွေကိုပြီးတဲ့ညာနဲ့ပြည့်စုံအောင်အာထုထားမှာလို့သူမှနည်းနည်းပြရ။ စနစ်ရရှိမှဒါမှသူတပြည့်ရလည်းချိုးကျက်ရအထုံးနိုင်ဒီလိုမို့လို့ဆရာသမားဖြစ်တဲ့မိတ်ဆွေကတရားကိုကြားကြနာအထုံးထားရင်သူ့မှာလည်းဖြစ်ဖြစ်ပြီးရဲ့ပညာဥရိယပညာရှိမှမရှိပဲမရှိရင်သူကရဏမိတ်တာမဟုတ်ဘူးအဲဒီလိုကရဏမိတ်တာမဟုတ်တဲ့ပုဂ္ဂိုလ်ကိုဆရာသမားအဖြစ်နဲ့ကိုယ်ွယ်နေလို့ရှိရင်တတိတွေလည်း ဥရိယဗျာညာစပြီးဘယ်ပြည့်စုံနိုင်မလဲမပြည့်စုံနိုင်ဘူးအဲဒါကိုဘုညာဗျာဆောင်ဖို့လေးရှိတာသစ္စာဗျာကလေးဖို့လေးဖို့အစိတ်စိတ်ပေါ်ပြထားပါတယ်ဒီမှာတော့တပုတ်ထဲဆောင်ဖို့ပေးထားပါတယ်မိကောင်းရှိမှကြံလေးပါမုတ်ချပြည့်စုံနိုင်ပေသည်ဆိုရမယ်မိကောင်းရှိမှမိကောင်းရှိမှကြံလေးဝကြံလေးဝမုတ်ချပြည့်စုံနိုင်ပေသည် မိတ်ကောင်းရှိမှာကျန်လေးဝါမုတ်ချပြည့်စုံနိုင်ပေ၏မိတ်ကောင်းရှိမှာကျန်လေးဝါမုတ်ချပြည့်စုံနိုင်ပေ၏ ပေါ်ကြနေတဲ့ဌာနတွေမှာတော့ဒါကလျာဏမိတ်ဓာတ်တွေဆွဲရမှာပဲအဲဒီကောင်းရှိမှုအဲဒီမှာအဲဒီတော့ဉာဏ်ကြားပြသနေတဲ့စနစ်တကျဟောပြပြသနေတဲ့ဆရာသမားတွေကိုအမိပြုနေရတဲ့ပုဂ္ဂိုလ်ကမိကောင်းရှိနေတာပဲအဲဒီပုဂ္ဂိုလ်တွေကသီလနဲ့ပြည့်စုံရမယ်ဆိုတဲ့မြတ်စွာဘုရားညွှန်ကြားတဲ့သီလလည်းပြည့်စုံနေတာအပိစ္ဆကထာစသည်နဲ့ပြည့်စုံရမယ်ဆိုတဲ့အတိုင်းတရား တရားစကားတွေနဲ့စပြီးပြောတဲ့ကထာဆယ်ပါးနဲ့ပြည့်စုံတာပဲသီလသမာဓိပညာဝိမု ക്തി မူရဉ္ဇဒသနာအဲ့ဒီအတူရုပ်တဲ့သီလသမာဓိပညာနဲ့စတဲ့စကားတွေပေါ့လေဒါတွေပဲပြောဟောနေဒါတွေပဲကြားနာနေရတာဒါလည်းပြည့်စုံတာပြီးတော့အကုသိုလ်ပင်နဲ့အကုသိုလ်တရားပြည့်စုံအာထုံမှုဝိရိယဟာလည်းပဲပြည့်စုံနေတာပဲသမထဌာနတွေမှာကျေကျန္နာကျေကျန္နာအာထုံတာအဲ့ဒီတိုင်းပဲ နောက်ပြီးတော့မိရောတဏ္ဍာကတရားဖြစ်တဲ့ယုံနာနေတဲ့အဖြစ်အပျက်ကိုမှန်သိတဲ့ဥရိယပညာစသည်နဲ့ပြည့်စုံတယ်ဆိုတာလဲအဲဒီလိုမိကောင်းဆရာကောင်းနဲ့ရှိမှပဲမိကောင်းဆရာကောင်းမရှိရင်ဘယ်လိုအထုအမှန်တော့မသိဘူးအားလည်းမထုတ်ဖြစ်ပါဘူးအထုလိုစိစနာလည်းမရှိတတ်ပါဘူးဆရာသမားတွေတရားနာကြားပြီးမှတရားနာအထုအဲဒီလိုပြည့်စုံတာအဲ့ဒါဟာ ကလျာဏမိတ်္တဆိုရက်ကလျာဏမိတ်္တနဲ့ပြည့်စုံတယ်ဆိုရက်အရင်ကတစ်ခုမိပြီးတော့ကြံတဲ့လေးပါးတော့အကျင့်ကပြည့်စုံတာပဲကလျာဏမိတ်္တရည်ကြည်တယ်လို့ဆိုလိုပါတယ်ဟုတ်တယ်ဒီရှားစဉ်းစားရင်ကလျာဏမိတ်္တရည်ကြည်တယ်ကလျာဏမိတ်္တရှိလို့ဆရာသမားတွေကစနစ်တကျသင်ကြားညွှန်ပြပေးနေတယ်ဒီပရိသတ်တရား ပြည့်စုံတာပဲသီလလည်းပြည့်စုံတယ်အပိစ္ဆကထာအစရှိတဲ့စကားကောင်းတွေလည်းပြည့်စုံတဲ့တရားကောင်းတွေနားရတယ်လုံလဝိရိယထက်တဲ့ကံကနဲ့မပြအားထုတ်တဲ့တရားထုတ်မှုလည်းရှိတယ်ဝိရိယဗျာညာစသည်ကိုယ်တိုင်ရောက်ပြီးတော့ဝိပဿနာဉာဏ်နဲ့လည်းပြည့်စုံဆုံးဖြစ်တယ်အဲဒါအရေးကြီးတယ်ဒါမေကောင်းရှိမှ ကြံလေးဝါမုတ်ချပြည့်စုံနိုင်ပြီဒါလေးကြည့်ကမ္မထာဌာနတွေမှာကလျာဏမိတ်ကအရေးကြီးတယ်ကလျာဏမိတ်ကရှိမှမရင်းကျက်သေးတဲ့ဝိမု ക്തി ရင်းကျက်သွားစေနိုင်တယ်အဲဘယ်လိုရင်းကျက်တာတော့ဆိုတော့အရိယာမေဖို့ရောက်ပြီးရင်းကျက်တာပေါ့နောက်ဆုံးအရဟတကိုရောက်ပြီးရင်းကျက်တာအဲ့ဒီကြောင့်ရင်းကျက်သွားစေနိုင်ပြီ

တိနသပနာမေဂိယဘိက္ခုနာဣမေကုပင်္စသုဓမ္မေသုပဋိဋ္ဌာယသတ္တရောဓမ္မဥဒ္ဓိဘဝိတဗံမေဂိယမေဂိယယဟံတိနသပနာဘိက္ခုနာသောယဟံတိသပနာကိုခွဲပြီးအနေနဲ့ပြရတယ်လို့ပြရမယ်သပနာဆက်၍

ဒေနဘိက္ခုနာထိုးတို့ကလျာဏမိတ်တာစသည်နှင့်ပြည့်စုံတော်ရမည်ဤမေသူပင်စတုတမေသူဤငါးပါးသောတရားတော်၌ပြိဋ္ဌာယသည်၏အဲကလျာဏမိတ်တာစသောဝိမု ക്തി ရည်ရည်ချောင်းငါးပါးသောတရားတော်နဲ့တည်ရမယ်ငါးပါးသောတရားတွေပြည့်စုံပြီးကလျာဏမိတ်တာရှိပြီဆရာတော်မမကရှိပြီဆရာတော်တပါးကောင်းမိပြီးတော့ဒီလာလည်းပြည့်စုံနေပြီပြီးတော့ အဘိဓကတာအစရှိသောကောင်းသောစကားတွေကိုယ်တိုင်နဲ့တရားနဲ့ဆက်တဲ့စကားတွေပြောတရားနဲ့စကားတရားစကားတွေပဲနာအဲလိုပြည့်စုံနေပြီနောက်တော့တရားကိုလည်းပဲမပြတ်မစစ်တင်းနေရင်အာထုံနေပြီနောက်ရှုမှလို့အဖြစ်ပြတယ်လည်းပြီးနေပြီဖြစ်ပြပြီးနေရင်တော့ဆက်အာထုံရင် တရားကတော့ကြာတော့မကြာတော့ပါဘူးအကယ်၍ဒီထဲမှာမပြည့်စုံသေးလို့ရှိရင်ဆက်ပြီးတော့နှလုံးသွင်းဖို့ရမြတ်စွာဘုရားကအဲဒီ၅ပါးသောတရားတွေနဲ့ကြည်၍သတ္တရောဓမ္မ၄ပါးသောတရားတို့ဥဒ္ဓရိထို့တဲ့အလွန်ဘဝိတဘာဖြစ်ပွားစေအပ်ကုန်၏အဲဒီ၅ပါးနဲ့ပြည့်စုံလို့တရားဓုတွေညာဓုတွေမတက်သေးဘူးအရှုပ်ထွေးတွေဖြစ်နေတယ်ဆိုလို့ရှိရင်၄ပါးသော

အဲ့ဒါခုနကမေဂိယယဟန်ကိုရိုးနဲ့တိုက်ဆိုင်ပြီးတော့ဟောတာမေဂိယယဟန်ကသူ့မှာတော့အဲ့ဒီတရားဥယျာဉ်နဲ့တွားပြီးတော့တရားနှလုံးသွင်းတယ်ဆိုပြီးတော့အရင်အားထုတ်နေတော့ဟိုရှိကမင်းဖြစ်စဉ်ကတွေ့ကြုံလာခဲ့တဲ့ကာမဂုဏ်အာယုန်တွေနဲ့သူကပေါ်လာတော့ သူကိုယ်တိုင်မင်းဖြစ်နေသလိုအနိဗ္ဗာန်မှာမိရရင်မောင်းမာရင်းနဲ့တခါလဲရှိနေသလိုဒီမုကခုံနဲ့ပြည့်စုံနေသလိုဒီလိုထင်တာတော့အဲဒါမြစ်တဲ့ကြော်မှုတွေຢာရတွေဖြစ်နေတာစိတ်ကူးတွေဟူကြားလို့တဲ့ပုဂ္ဂိုလ်တွေချို့ပြီးတော့ပဲရာထုံရင်းနဲ့ကိုကြိုက်တဲ့အာယုန်တွေဟိုဟာကပေါ်လာတဲ့ຢာကပေါ်လာတဲ့အဲဒါတွေလက်ခံတော့တာရှိတယ်အဲဒီလိုလက်ခံတိုင်းရင်တရားမတည့်ဘူးရေးကြည့်တယ်အဲဒါဘာလို့ရမလဲဆိုမြစ်တဲ့တာကဝဲအာယုန်တွေပေါ်လို့ရှိရင် အတုပတရားရှိရမယ်အတုပမတင်တယ်ဘူးဆိုတာရှိရမယ်နေတဲ့ဘာဝနေအချင်းဖို့မပုဂ္ဂိုလ်တွေအာယုန်တွေပေါ်လာလို့ရှိရင်အတုပဖြစ်အောင်ရှိရမယ်အတုပဆိုတာသက်ရှင်နေတဲ့ပုဂ္ဂိုလ်အတုပရှိတယ်ပေပြီးအတုပရှိတယ်မျိုးရှိတယ်အသက်ရှင်နေတဲ့ပုဂ္ဂိုလ်တွေအားလည်း ဆံပင်မွေးညင်းခြေရက်လက်ပဲသွားအရေးအသာကြော့ရိုးချင်စီအညော့နှလုံးအသက်အမေ့ပြင်ဆုံးဥမောက်ဥပင်စာရစ္စာအုံးတော်ပြည်ပြည်ပြည်တွေချွေးစီကမျက်ရည်စီရည်တွေနှာဆေးခြင်းငယ်ဆို32ခုထားတာတွေရှိတယ်။ကိုယ်ထဲမှာစိတ်ပိုင်းတွေခွဲရင်ဆံပင်တစ်ခုတည်းကြည့်လို့ရှိရင်နှစ်သက်ပါတော့မရှိဘူး။ကိုယ်မှာပေါက်ရောက်နေတဲ့အမွေးအမှင်တွေဒါလည်းနှစ်သက်ပါတော့မရှိဘူး။ရွံ့ကြတွေပဲ။ စားရတော့ဆရာတွေကညာဆာမင်းနေမွေးတွေပါနေလို့ရှိရင်ဆက်ဆွေရရှာမှုဖြစ်တာပဲอืมခြေရဲတဲ့တဲ့တွေခြေရဲတဲ့တဲ့တွေလည်းလွယ်ထားခြေတဲ့နေတော့ကောင်းတယ်လို့ထင်ရတာပေါ့လေချိုဆေးလေးတောင်တုတ်ထားပြီးတော့အဲ့ဒါလည်းဖြတ်ပြီးလို့ရှိရင်တော့ဆက်ဆွေဝင်ရှာပွဲဖြစ်သွားတယ်ဒီချေချေပါဘာရှိတော့ဘာဖြစ်မှာလဲ သွားလေသွားရတယ်ပဲမကြိုးရင်တော့သူကကောင်းတယ်လို့ရှိရတယ်တော့ကြာကြိုးသွားနေရမကြပါဘူးဝိရုကဒုဘလုံးကအရေးကြီးဟာလည်းပဲသမရှင်စေကျော်သုတ်ပင်တိုင်းတော့ကောင်းတယ်လို့လည်းဒီလိုမဟုတ်လို့ရှိရင်ကြိုးကြပါပဲအဲဆံဝင်ရှိတဲ့သွားရည်အသားရည်လည်းဒီလိုပါပဲဘာတွေတက်တဲ့ဆိုရင်လည်းသစွရင်ကြိုးကြပါပဲအထူးအားဖြင့်တော့ ကိုယ်ထဲမှာနတ်တို့ဒလိချွဲဘာရဲ့ယုံကြပြချထင်ကြလားမြက်ရည်တို့မြက်ချေးတို့နားတွေကနားချေးတို့ယုံကြတွေပဲဒါတွေပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရှိနေတာပဲဒါဆေးကြောထုတ်တဲ့ပြုပြင်နေရတယ်နောက်ပြီးတော့ အစာရင်တွေကနေပြီးအစာသစ်တွေအဲဥရဲလျှောက်ပြီးတော့စာဟောင်းနေစာဟောင်းနေဆိုခြင်းကြီးတွေပဲပြင်းမဲ့မြောက်သေးလို့လာတယ်ကိုယ်တည်းရှိနေကြတာပဲခြင်းကြီးတွေဆက်ဆက်စီရအဲဒီကလည်းခြင်းကြီးတွေနဲ့ပတ်သက်ပြီးတော့အယူအရွယ်တွေညွန်ကြားတွေရှိနေတာပဲနောက်ပြီးတော့ခြင်းငယ်ကြီးတွေဆိုတဲ့ညွန်ကြားတွေပဲအဲဒီလိုဟာတွေလူတိုင်းလူတိုင်းရဲ့ကိုယ်မှာရှိသာဝတ္တနဲ့အောင်လို့ ပြုပြင်ထားပေမဲ့လို့ကိုယ်တည်းကဆွဆုပ်စရာတွေကတော့ရှိနေတာပဲအဲဒီကြာစဉ်းစားကြည့်ဆွဆုပ်စရာပဲဒါကြောင့်မို့နေတဲ့စရာထင်လဲနေတဲ့စရာမထင်အောင်လို့အတုပဆွဆုပ်ွယ်နေရာချင်းဆင်ញင်ရမယ်အခုမသေးသေးလို့တင့်တယ်လည်းလို့ထင်ရမယ်ဒီနေ့ကြပေးမယ်ပေးသွားတဲ့ခါကာလကျရင်ဒီပြီးသားပုံပေါ်ရဲ့ ဘူးရောင်တဲ့သူသေးကောင်းကြီးရဲ့ဖြစ်လို့လုံးနိုင်ရှာပါဘူးဒီနေ့အချိန်တော့ဆိုရင်အမတန်ဂုံတည်ရှိတဲ့ပုဂ္ဂိုလ်တွေသိပြီးတဲ့အခါမှာမှသုံးမကြဘူးသိကောင်းကြီးဘောနေရမကြတာလေဒီလိုဘူးရောင်ကြီးလည်းဖြစ်လာတယ်အဲဒီကနေပြီးတော့အကြီးအရွယ်တွေပါလေလည်းထွက်လာတတ်တယ်နောက်တော့ အဲဒီညီရွယ်တွေကဆွေးမြေ့ပျက်စီးပြီးတော့အယိုးကြီးတဲ့ကျန်တာလည်းရှိတယ်ရိုးကနေပြီးအယိုးတွေကလည်းတော့သုံးနှစ်ကျရင်အမှုန်ကြီးဖြစ်နေပြီးနေကြီးဩဇာရတွေဖြစ်ပြီးသွားလာပါပဲအဲဒီလိုဖြစ်ရမယ့်ဥစ္စာတွေအဲဒီဟာတွေလည်းဆက်ဆုပ်ဖွယ်ဖြစ်အောင်ဆင်ခြင်ပြီးတော့ပြရမယ်နေတဲ့ဆရာအာယုန်အနေနဲ့ပေါ်လာရင်အဲဒီလိုဆင်ခြင်ပြီးတော့ပြရမယ်ဒါပါပဲတို့ရုပ်ကတော့လက်မခံနဲ့နေတဲ့ဘအောင်နေပေါ်လက်မခံနဲ့ဒါမတင့်တယ် ဆက်ဆုပ်ဖွယ်ရည်ပဲလို့ဆင်ញင်ပြီးတော့ပြရမယ်မေတ္တာဘာဝေတဘာဗျာပါရတဘာနာယဗျာပါရတပစ္စည်းစေလိုတဲ့ဒေါသကိုဘာနာယပယလုံးကမေတ္တာမေတ္တာကိုဘာဝေတဘာဖြစ်ပေါ်ကြရမည်အဲစိတ်ဆိုးတာတော့ပြင်းမာတာတော့ဖြစ်လာလို့ရှိရင်လည်းမေတ္တာပွားပြီးပါ ဏဒါလည်းမေကြီးရမှာဒီစိတ်ကူးဖြစ်ခဲ့တာကိုဟိုသူလောကဖြစ်တဲ့အရာရှိတွေကနေပြီးတော့သခိုးတွေဖမ်းလာလူတို့တွေဖမ်းလာပြီးအဲ့ဒီလူတွေကိုတယောက်ကိုသူကဒေရံပွေးလိုက်တယောက်ကိုထောင်ချလိုက်တယ်အဲ့ဒါကိုစိတ်ထဲပေါ်လာအဲ့ဒါကြာတာဒေါသတွေဖြစ်တာဒါအချင်းချုပ်ပဲတရားမှနေရင်စိတ်ဆိုးပြီးတော့စိတ်ပြက်ပြီးတော့ပြင်းမာတဲ့စိတ်တွေအမျိုးမျိုးတွေဖြစ်တတ်တယ် အဲဒီလိုစိတ်ကိုပယ်နေအောင်မေတ္တာလေးပွားပေးပါသတ္တဝါတွေအကုန်လုံးဟာရှင်ရဲ့ကင်းညာချမ်းသာခြင်းရတယ်ချမ်းသာပါစေရှင်ရဲ့ကင်းပါစေချမ်းသာပါစေဒီလိုနှုတ်သွင်းပါအဲဒီပုဂ္ဂိုလ်တွေရှင်ရရှင်ရဲ့ကြောင့်တရားတရားတွေကိုအားပေးပြီးတော့မကြမ်းပါနဲ့မေတ္တာပွားများပါရေးကြည့်တယ်မေတ္တာပွားများဖို့ရေးကြည့်တယ်မေတ္တာပွားများနေတဲ့ရှင်သူတစ်ပါးတွေကျိုးမဲ့ဖြစ်အောင်စိတ်ကူးလည်းမကြမ်းဘူး နှုတ်ကလည်းမတော်တာမပြောကိုယ်ပြင်လည်းမတော်တာမပြုနှုတ်ကမတော်တာတွေသူများကိုထိခိုက်ရှုတ်ချပြီးတော့ပြောတယ်ဆိုရဲကသာမေတ္တာပြည့်သူများတွေကိုယ်ဆင်းရဲအောင်လို့ဒိုင်းနဲ့ချင်းနှိမ့်ဆက်ချင်းပြုလို့ရှိရင်တော့အဲမေတ္တာပြည့်နေတာထင်ရှားပါအဲတရားထုတ်တဲ့ပုဂ္ဂိုလ်တွေများအဲ့ဒါတွေကကင်းမှကောင်းတယ် အဲ့ဒါတွေမกินလို့ရှိရင်ဂုံသိခါကြတယ်ဉာဏ်ကြဘူး။တရားအထုတ်ထားတယ်ဆိုပြီးတော့ဘယ်နဲ့လဲဉာဏ်ကြတာအထူးအပြင်ကမ္မဒါဆရာတွေပိုအရေးကြီးပါတယ်။မဟာဆရာတွေသူများတွေကိုကမ္မဒါတရားတွေဟောနေပါရင်လည်းကိုယ်ကမတော်တာတွေလုပ်လို့ရှိရင်အဲ့ဒါကတော့ဉာဏ်ကြဘူး။ဂုံသိခါတွေကြတယ်လား။ကျင်းမှာအင်းအရေးကြီးပါရဲ့လား။အားကြောင့်သတ္တဝါတွေကို ပြင်းမာတဲ့စိတ်၊ဆိုးတဲ့စိတ်၊ဒေါသစိတ်ဖြစ်လာလို့ရှိရင်မေတ္တာကိုပွားများပါတဲ့ချမ်းသာပါစေငါလည်းချမ်းသာခြင်းသာချမ်းသာပါစေငါလည်းဆင်းရဲခြင်းနဲ့ဆင်းရဲခြင်းပါစေချမ်းသာပါစေချမ်းသာပါစေလို့လုံးဝပြေးပါဒါကတဲ့တယ်မှမပယ်ဖို့ရှုမှတ်ပြီးပယ်လည်းပဲဖြစ်ပါတယ်ဒါကတဲ့တယ်မှမပယ်ဖို့လည်းဆက်ပြီးတော့ဟောပြရှုမှတ်ပြီးတော့နိစ္စတာအသက်စိတ်ပေါ်ရင်အဲဒီစိတ်ကလေးရှုမှတ်ပယ်လိုက် ဒါလည်းရပါလေစိတ်ပြစိတ်ဆိုးစိတ်ပေါ်လို့ရှိရင်စိတ်ပြတဲ့စိတ်ဆိုးတဲ့စိတ်ကလေးရှုပါပြီးပြလိုက်ဒီလိုလည်းရပါလေမြတ်စွာဘုရားအဲ့ဒီခုနမေဂိယဒါကစိတ်ထောရစိတ်တွေဖြစ်လာပုံပယ်နိုင်ပုံကိုဟောဓာတ်ရဲ့ဘာဝနာပွားပြီးတော့ပယ်ဖို့ရညကြားပါတယ်အဲဒီလိုမပွားဘဲနဲ့ရှုမှတ်ပြီးပယ်လည်းပဲဖြစ်တော့ဖြစ်ပါတယ်ဒါဟောပေါ်အောင်လို့မေဂိယရဲ့ စိတ်ကူးတွေမတော်မသင့်ဖြစ်ပုံတွေပေါ်အောင်လို့ဆက်စွာပြတာတွေဟောတာအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေဒီတိုင်းနဲ့တရားထုတ်နေရင်စိတ်ကူးတွေဟိုကပေါ်လာဒီကပေါ်လာချိုးအဲ့ဒါတွေအကောင်းနေဖြစ်နေတယ်တချို့တခါလဲဘုရားနဲ့တွေ့ရတာနဲ့နတ်နဲ့တွေ့ရတာနဲ့ဆရာသမားနဲ့တွေ့ရတာနဲ့ဘာနဲ့တွေ့ရတာအဲ့ဒါကလာပြီးချင်းရောက်လို့ကိုကဘာဖြစ်နေတယ်လို့ညာဖြစ်နေတယ်လို့အထင်ကြီးပြီးတော့အဲ့ဒီလိုရှိတယ် ရန်ဆရာကြီးလည်းသွားပြီးတော့ပြောတာရန်ဆရာကတော့ဒါကြီးရှုမှတ်ပြီးပယ်ဝဲရတော့သင်ကြားလာတာပဲသူမှမရတယ်။အဲဒါနဲ့စပြီးတော့မြတ်စွာဘုရားအတုပါမေတ္တာတို့ဒီဘာဝနာတွေပွားဖို့ရသင်ကြားပါလေ။အဲနှစ်ခုပြီးသွားပြီ။ဆောင်းဘုကလေးရရှိရတယ်ဆောင်းဘု အဲသံမုံလေးနှစ်ပုတ်ဆိုတဲ့ဥမာကနောက်နှစ်ပုတ်ချမှာလေအတုဘာဟုဆင်ញင်ရှုဆွဲမှုရာကကင်းရမည်အဲနိစ္စဘာဝေနေရာဖြင့်ရှင်းလာလို့ရှိရင်အာယုံကောင်းနဲ့မိကောင်းနဲ့ရှင်းပြီးဒါနိစ္စနေလို့ရှိရင် ရှုမှတ်ပြီးပဲလိုက်နေပြီးပါလေဒါပေမဲ့လို့တရေအားဖြင့်ကင်းအောင်လို့အတုဘာဟုဆင်ញင်ရှုဆွဲမှုရာကကင်းရမည်ဆိုရမယ်အတုဘာဟုအတုဘာ မြင်ရှုဝဲမူရာကကင်းရမည်အတုပါဟုမြင်မြင်ရှုဝဲမူရာကကင်းရမည်အတုပါဟုမြင်မြင်ရှု နှာလောဘကိလေသာပယ်နိုင်အောင်မေတ္တာအတုပဘာဝနာပွားများရမယ်ကြားပါလေမေတ္တာကိုပွားဒေါသအပယ်ရှားခြင်းရှင်းစေရမည်မေတ္တာဘာဝနာပွားများပြီးဒေါသပယ်ရမယ်ဆိုရမယ်မေတ္တာကိုပွားမေတ္တာကိုပွားဒေါသအပယ်ရှားခြင်းရှင်းစေရမည်မေတ္တာကိုပွား မေတ္တာကိုပွားမေတ္တာကိုပွားဘောဂအံဘောဂဝေရှာကိစ္စင်းစရမည်မေတ္တာကိုပွားမေတ္တာကိုပွားဘောဂအံဘောဂဝေရှာကိစ္စင်းစရမည် ပွားပြီးတော့ပဲပါအဲဒီတော့မဟုတ်ဘဲနဲ့မော်လာလေးရှုမှတ်ပြီးပဲလိုက်တယ်ပြီးတော့ပြီးပါလေဒါကဒီဒေသနာကတော့တကယ်ဖြစ်နေတဲ့တရားတွေနဲ့ဆန်းကျင်ပဲကုသိုလ်တရားတွေပွားဖို့ပွားနည်းပေါ်လင်းအောင်လို့ဟောထားတာပါပဲနောက်တစ်ခုကအာနာပါနာတတိဘာဝေတဘာဝိတကုပ္ပစေရာယဝိတကုပ္ပစေရာယဝိတေအကျံစီကိုသိရလို့မှာ အာနာပါနာတတိထက်တော်ဝင်တဲ့ကိုအမှတ်ရသောအာနာပါနာတတိကိုဘာဝေတဝါဖြစ်ပွားစေအ၏ဝိတ္တေဟိုသည်စိတ်ကူးတွေသွားလို့ရှိရင်အာနာပါနာထက်တော်ဝင်တဲ့ကိုရှုမှတ်ပါအဲ့ဒါကတော့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရှုမှတ်လို့လွယ်တာပေါ့ရှုမှတ်လို့လွယ်အာနာပါနာရှုလွယ်ပါလို့ ဝင်တိုင်းထွက်တိုင်းဝင်တိုင်းထွက်တိုင်းဟာဒီဝနေပြီဒါမျက်စိနဲ့စိတ်ကူးတွေရှားမဖြစ်တော့ဘူးအဲလိုပဲဝေးရအခုခွန်ကြီးတို့ကဒီကညွှန်ကြားထားတာကအာနာပါနာတော့မဟုတ်ဘူးဒါပေမဲ့လို့အာနာပါနာနဲ့ဆက်သွယ်ပြီးတော့နေတဲ့ဟောင်းလာပင်နာမှတ်နေတာဟောင်းလာပင်နာမှတ်နေတော့ဒါမှလိုက်လည်းကျင်းလာတာပဲဟောင်းနေပင်နေတာကိုစူးစက်ရမှတ်တခြားထွက်တဲ့စိတ်ကူးတွေကကျင်းသွားတာပါပဲ အဲဒီဖြစ်လာတဲ့စိတ်ကူးလေးရှိမှပြီးတော့ပယ်သွားရင်မှာပဲအဲမူလကလည်းဘုန်းကြီးညွှန်ကြားတာမျိုးအင်းတိတိကျကျမဟုတ်ဘဲနဲ့ဘောရဘောရကိုတွေးရတယ်လိုက်ရှုနေရင်တော့စိတ်ကူးတွေဖြစ်နေတယ်ပယ်ဖို့ရသိမ့်မလွယ်ဘူးအဲဒါအာနာပါနာရှုလို့ဆိုဆရာကညွှန်ကြားပါတယ်အာနာပါနာရှုပြီးတော့တရားမယ်ဆိုရမယ်လားလေးလဲ ရှူလေရှူလေရှူလေဆိုတာဝင်ဝင်တဲ့ရှူလေထွက်တဲ့ရှူလေဝင်လေထွက်လေပေါ့ရှူလေရှူလေရှူလေကိုရှုပြီးတော့ကြံဝိတက်စေကုကြံနေတဲ့ဝိတက်ပယ်ဖြက်ရှင်းရှင်းစီရမင်းရှူလေရှုလေရဲ့ကြံဝိတက်ပယ်ဖြက်ရှင်းရှင်းစီရမင်းရှူလေရှုလေ ကင်းရှင်းစေရမည်ရှုလေရှုလျက်ဉာဏ်ဝိတေဘယ်ဖြစ်ကင်းရှင်းစေရမည် Thank you. သင်လျော်သင်လျော်တဲ့ရှုဖို့ရှုနည်းတွေကိုမြတ်စွာဘုရားညွှန်ကြားထားတာပါပဲအကျိုးကဘုရားအထုတဲ့ပုဂ္ဂိုလ်တွေဟာဒီသူစက်သူစရိုက်နဲ့လျော်တဲ့ရတာရှုကောင်းတယ်မလျော်တာလည်းရှုကောင်းမှုဆိုပြီးတော့ဘုရားရှုနေတဲ့နည်းတွေကိုအပြည့်တင်ပြောတာတွေရှိတယ် မြတ်စွာဘုရားအမြင်ကြတော့ရှိတာပါပဲသူကလည်းသူသူရင်းနဲ့သူဘုရားကရှိရင်တော့ပိုကောင်းတာပေါ့ညာကအာကြီးတဲ့ပုဂ္ဂိုလ်စဉ်အတုဝရှုဒေါသကြီးတဲ့ပုဂ္ဂိုလ်စဉ်မေတ္တာရှုတာတွေကောင်းတဲ့ဥစ္စာတွေပါပဲဒါပေမဲ့လည်းဒီမှာတော့ရှင်မေဂိယဟောတာရှင်မေဂိယဟောဒါကအာကြီးတယ်ဒေါသအာကြီးတယ်ဒီလိုပြီးတာလည်းတော့မဟုတ်ပါဘူးလို့ကသူ့မှာຢာကလည်းဖြစ်ခဲ့တာကိုဒေါသလည်းဖြစ်ခဲ့တာကိုအကြံဝိတ္တတွေဖြစ်ခဲ့တာ အဲဒါသူအကြောင်းအားရောသာပဲနိုင်တဲ့ကမ္မထာရှုနိုင်တယ်ဆိုတာသူပြတာဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကတော့ဘယ်စေရှိတဲ့ပုဂ္ဂိုလ်မှရှုရမယ်ဒီလိုမဟုတ်ပါဘူးဝိပဿနာဆိုတော့ဓဝါ၆ပါးကဖြစ်ပေါ်တဲ့ယုံနာနေအဲယုံနာပြီးရှုရတာပဲမရှိကောင်းတာရင်လည်းမရှိဘူးဒီသမထသမထနေမှာတော့သူစိတ်နဲ့သူသင်လျော်တဲ့သမထရှုရင်တော့ပိုကောင်းတတ်ပါတယ် ဒါကြောင့်မို့မထားရတာတွေကညကြားတော့อืมရာဂသရရှိတဲ့ပုဂ္ဂိုလ်တွေအာတုဘကမ္မထာရှုဖို့ဒေါသစိတ်ရှိတဲ့ပုဂ္ဂိုလ်တွေမေတ္တာကမ္မထာရှုဖို့စသည်ဖြင့်ညကြတော့တာရှိပါတယ်အဲဒါကသမထကမ္မထာနေပါဝိတ္တအာကြည့်တဲ့ပုဂ္ဂိုလ်လည်းအာနာပါနာထွက်တော်ဝင်နဲ့ရှုဖို့ညွှန်ကြားထားပါတယ် အဲ့ဒါကသမထကမ္မထာနေပြီးတော့ဝိပဿနာကမ္မထာကတော့ဝယ်ကျရှိတဲ့ပုဂ္ဂိုလ်ဝိပဿနာရှိရမယ်မရှိရဘူးစသည်ဖြင့်လားမရှိပါဘူးဝိပဿနာထဲမှာလည်းဝယ်ကျရှိတဲ့ပုဂ္ဂိုလ်ကတော့ဘယ်ရုပ်ဘယ်နာနာရှိရမယ်ဘယ်ရုပ်ဘယ်နာမရှိကောင်းဘူးလို့ဒီလိုကန့်တာမရှိပါဘူးအဲ့ဒါလေးတော့နားလည်ထားဖို့လိုပါသရှိပါတရားဟောတော့ဟောတာပဲတရားဟောရင်လည်းသူများအားထုတ်နေတဲ့တရားတွေကိုအပြည့်တင်ရှုတ်ချပြီးတော့ယူဟောတာရှိတယ် ုန်းကြီးတို့ဟောနေတဲ့တရားဖောင်းလာပင်သာကြီးတဲ့မှန်နေရင်ဒါရိုက်ရိုက်နဲ့ရော်ရော်လေးကံဖောင်းမဖြစ်တင်ဘူးဆိုပြီးတော့ဒီကဒီရှုပ်ချတယ်။အားဆိုင်နေတဲ့သူကရိုက်နဲ့ရော်တဲ့ကံဖောင်းကသူကကမ္မထာကမ္မထာပြောဝိပဿနာကမ္မထာမှာရိုက်နဲ့မလျော်လို့ဝိပဿနာမရှိကောင်းဘူးလို့ဘယ်ဒီဘယ်မှမရှိဘူး။ဘယ်တက္ကရာမှဘယ်ဒီကမှရှိတာမဟုတ်ဘူး။ဝိပဿနာဆိုတာဘယ်ရိုက်ရှိရှိရှိကောင်းတာအကြည့်တယ်မရှိကောင်းတာမရှိဘူး။ယုံနာတရားတွေထဲမှာလည်း အဲယုံနာအဖြစ်ရှုကောင်းတာကြီးလည်းမရှုကောင်းတာမရှိပါဘူးဝိပဿနာအဲ့ဒါလေးလည်းနားလည်ထားဖို့လိုပါတယ်နောက်ဆုံးတစ်ခုကနိစ္စပညာဘာဝေတဘာအတ္တမိမာနသမုဂ္ဂတာယအတ္တမိမာနသမုဂ္ဂတာယငါပဲဟုအထင်ကြီးသောမာနကိုဘယ်နှုတ်ရလုံးဟာနိစ္စပညာမမြဲဘူးသောအမှားတိပညာကိုဘာဝေတဘာ ဖြစ်ပွားစေရ၏အဲငါပဲလို့အတ္တအနေနဲ့ဆွဲလန်းတဲ့ဒီမာနရှိနေလို့ရှိရင်ငါအနေနဲ့ဆွဲလန်းပြီးအချိန်ကြီးပြီးတော့မာနဖြစ်နေလို့ရှိရင်အဲဒါအတ္တမိမာနဆိုတာအဲငါပဲလို့ထင်ကြည့်ပြီးတော့ဆွဲလန်းနေမာနဖြစ်လို့ရှိရင်အဲ့ဒီမာနကိုပယ်နိုင်မှုရ အနိစ္စတင်ညာကိုဖြစ်ပွားစေရမယ်အနိစ္စမမြဲတဲ့တရားတွေကြီးတယ်ပဲယုံနာတရားတွေအဖြစ်ပြနေတာတွေပဲမမြဲတဲ့တရားတွေပဲအဲဒီလိုဆင်ញင်ပြီးတော့လည်းဖရမယ်တရားနှလုံးသွင်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေကတော့ခန္ဓာမစက်ဖြစ်ပြနေတာကိုတွေ့နေရင်တော့သိတော့ဆင်ញင်ကြရရှိပါဘူးဆိုတော့အဲဒီတော့မတွေ့သေးခင်တော့ဆင်ញင်ပြီးတော့ဖရတာလည်းပဲရှိတင်ပါပဲဒါတော့ဖြစ်တဲ့ဒီစေရနာ ကြာကြာနာမတွေ့သေးဘူးမသိသေးဘူးမနိုင်နေသေးဘူးဆိုရင်တော့မာနဖြစ်လာတယ်ငါဆိုတဲ့အနေနဲ့ငါထင်ပြီးတော့မာနဖြစ်လာတယ်ဆိုကိုယ့်ကိုယ်ကိုထင်ကြည့်လာတယ်ဆိုအဲ့ဒါလေးပြန်ရမှာအနေစမမြဲတဲ့တရားတွေပဲဘယ်ချိန်မှဆိုရင်နာနေဖြစ်ပြနေတာမြင်တာလည်းဖြစ်ဖြစ်ကြားတာလည်းဖြစ်ဖြစ်နာနာစားပြီးတော့တွေ့ထိတာလည်းဖြစ်ဖြစ်စေကုသကြံနေလည်းဖြစ်ဖြစ်မမြဲတဲ့တရားတွေကြီးပဲမြဲကြည့်တဲ့ငါပဲရှိမလဲ ငါဆိုတဲ့မာမာနမဖြစ်ပြန်ဘူးဆိုတာပေါ်အောင်လို့အနိစ္စပညာမမြဲဘူးဆိုတာလေးလည်းအဲမဲဘူးလို့ထင်မှတ်တဲ့ပြီးတဲ့ပညာလေးကိုလည်းဖြစ်ပွားစေရမယ်အဲဒီလိုဆင်ခြင်ပြီးတော့လည်းရှိရမယ်လို့ဆိုလိုပါတယ်ဒါကညာကောင်းမဖြစ်သေးတဲ့ပုဂ္ဂိုလ်တွေအတွက်တော့လိုပါညာကောင်းဖြစ်နေတဲ့ခါတော့ဆင်းရဲနေကြမလိုပါဘူး။မတိုင်းမတိုင်းဖြည်းဖြည်းပြောတာဖြည်းပြောတာတွေ့နေတော့အတ္တဇွဲလည်းမရှိပါဘူးကြတော့အဲဒီလို ညာကောင်းမဖြစ်သေးခင်တော့အတ္တဇမာနာကရှိတယ်အဲ့ဒီမာနာလေးကိုပြောင်းအောင်ဆင်ញင်ပြီးတော့လည်းပယ်တာဆင်ញင်ပြီးတော့ပယ်ပြီးတော့မှရှုမှတ်နေရရှုမှတ်နေတာပါပဲလိုအပ်တော့ဘူးပါညာယောဂမီမာနာအခုအဲ့လိုဆင်ញင်ပြီးဖြစ်တိုင်းဖြစ်တိုင်းနဲ့ရှုမှတ်နေရင်ဖြစ်ပြီးတော့ဖြစ်ပြီးတော့ဒါတွေတွေ့နေလို့ရှိရင်အနေစာမမြဲဥစ္စာကိုရင်ပြီးတော့တာပဲအနေစာသင်္ကြန်ဟိမေဂိယာ အနတ္တပညာတန်ခါတိမေဂိယမေဂိယယံရှိအကျိုးပါအနိစ္စပင်ကြီးသောမမြဲဟုအမှတ်သည်ရှိသောပုဂ္ဂိုလ်အားအနတ္တပညာအတ္တကောမဟုတ်ဟုမှတ်သည့်ပညာသည်တန်ခါတိကုလိုလိုပင်ကောင်းသောတိလေတော့သည်ဖြစ်ပြတာတွေကိုဆင်ញင်လို့လည်း ဒီပြလည်းမမြဲဘူးဆိုတာသိရင်လည်းအတ္တကောင်မရှိဘူးဒီလိုလည်းထင်ရှားပါရဲ့အကောင်းဆုံးကတော့ရှုမှတ်နေလို့ခဏမစဲပြစ်တဲ့သောတာတွေတွေ့နေအဲ့ဒါကတော့အနာတ္တပညာပညာများမဟုတ်ဘဲနဲ့ပညာတွေပဲအပညာတွေအခုဒီမှာလည်းပဲပညာလို့တတ်ထားတယ်လို့လူရင်းကတော့ပညာပါပဲအဲ့ဒီအနာတ္တအရကောင်မဟုတ်ဘူးခဏလိုဖြစ်ဖြစ်နေတဲ့တရားတွေပဲလို့အဲ့ဒီလိုတွေ့ပြီးတော့သိနေလို့ရှိရင်

အတ္တနိမာနသမုခာကံငါကဟုထင်မှသောမာနကိုကျွင်းမဲ့ပယ်ခြင်းသောပါပုဏာတိရောက်လေတော့သည်အဲခဏမစဲဖြစ်ခြင်းလို့အတ္တမဟုတ်ဘူးသဘောတရားတွေပဲဖြစ်ခြင်းနဲ့သဘောတရားတွေပဲလို့အဲဒီလိုအပညာကောင်းကောင်းဖြစ်လာလို့ရှိရင်ငါပဲဆိုတဲ့မာနလုံးလုံးပြောက်သွားတယ်ဒါပဲမလို့ ပုထုဇဉ်အမိကတော့လုံးဝကင်းပါဘူးမာသီဒီမာနာရှိတာသောတာပန်လည်းမကင်းသေးဘူးရှိသေးတာပဲသူကရာဂံလည်းရှိသေးတာပဲအနာဂံလည်းရှိသေးတာပဲဘယ်ကြမှာကောင်းကင်းတော့အရာတမေဖို့ရောက်မှအဲ့ဒီကြောင့်အားထုတ်ရမှာအရာတမေဖို့ရောက်အားတော့အသမိမာနာကင်းလာအောင်အားရှိတဲ့ခါကျတော့မှအရာတမေဖို့ဖြစ်ပြီးအဲ့ဒီမာနာမျိုးကိုရှိတော့မာနာလုံးလုံးကင်းတာအဲ့ကြမှာကင်းတယ် နာဂံတိရောက်ကိုရှိနေတာပဲဒီမာနကသူကတော်မကင်းနိုင်တဲ့ဥစ္စာအဲဒီကြောင့်အထုပ်ဖို့ပါပဲဒိဋ္ဌိဝါဒမေမြတ်မောအရဟောမြတ်မောဘုရားနဲ့ပင်နိဗ္ဗာန်ယုံနာသင်္ခါရဆင်းရဲငြိမ်းရာဖြစ်သောနိဗ္ဗာန်ကိုပါဘူးနာတိရောက်လေတော့သည်အဲအဲဒီလိုအသမိမာနလုံးဝကွယ်ပြောက်သွားပြီဆိုရင်အရဟတခုရောက်သွားတယ်အဲဒီတော့မြတ်မောဘုရားမှာလည်း ကိလေသာတွေလည်းငြိမ့်ကိလေသာဆက်ဖြစ်မဲ့ဆင်းရဲတွေလည်းပြိဋိဘာသုရိယနောက်ပါလာမဖြစ်တော့ဘူးအယုံနာဆင်းရဲတွေအကုန်လုံးငြိမ့်ရင်းတော့ရောက်သွားပါပြီအဲ့ဒါကိုဘုညာပြန်ဆောင်းဖို့ကလေးတော့စီကြတယ်အတ္တမိမံပေရှားယံယုံနာမမြဲရှိရမည်မမြဲတိကအနတ္တမௌချအတိမြင်လေတော့သည် ဆိုရမယ်အတမိမံပေရှာယံယုံနာမမြေရှိရမည်အတမိမံပေရှာယံယုံနာမမြေရှိရမည်အတမိမံပေရှာယံယုံနာမမြေရှိရမည် မိမာသသမိမာနမာနမအထင်ကြီးတာပါပဲအသမိဆိုတာအသမိဆိုတာပါဠိတွေကငါဖြစ်ပြီးငါဟုတ်ပြီးငါပဲသင်္သာလေးပါပဲငါပဲလို့ထင်ပြီးမာမာနဖြစ်နေတာအသမိမာလို့ခေါ်တယ်ကင်းရဲဒုစရဘုရုရှင်ဆိုတော့ပြောလို့ပြောသောတာပန်လည်းမကင်းဘူးဒါရကလည်းမကင်းဘူးအနာကလည်းမကင်းသေးဘူးနဲတော့နဲတာပါလေဘုရုရှင်တော့မကြမ်းနဲတော့နဲပါပြီလို့ အရာတနဲ့အရာတစ်ခုရောက်မှတဲ့ဉာဏ်သာဖြစ်မှဒီသမီးမှာအကုန်လုံးကျင်းတာအဲ့ဒါကျင်းအောင်လို့အထုဖို့ပါပဲအသမီးမှာပေရှားရန်ယုံနာမမြဲရှုရမည်ယုံနာနေမမြဲတာကိုဆင်ခြင်ပြီးတော့ရှုရင်လည်းအပင်တင်တော့ရပါလေဒါနဲ့မပြီးတကယ်ဖြစ်ဖြစ်တာကိုတွေးပြီးတော့ပြီးမှပြီးရင်ပြီးတိုင်းပြီးတိုင်းမမြဲတဲ့တရားဆိုတော့အတ္တကောင်ပဲရှင်မဆွဲလန်းကြရှိတော့မလို့ အခုငါလို့ထင်ပြီးတော့မာမာနာနဲ့ရှင်းနေတာကငငယ်တဲ့အခုတည်းဒီတယောက်တည်းဒီကိုယ်တည်းဒီနေတယ်ထင်တာဘောရုပ်ကိုယ်ကြီးရောပြီးတဲ့စိတ်ရောငါပဲအခုတည်းဒီဒီနေတယ်ပြေးပြီးကြောင်လည်းရှိနေတယ်သေပြီးတော့လည်းနောက်ဘဝတွေနောက်ဘဝတွေဖြစ်ပြီးတော့နေဦးမှာပဲဆိုတော့ဒီလိုဆွဲလာတာရှိနေရှူတဲ့ရှူတဲ့ခဏမစက်ပြည့်ပြည့်သွားတဲ့တရားကြီးတွေတွေ့ရလို့ရှင်အဲ့ဒီတရားတွေကိုငါလို့ဆွဲပြပဲရှိတော့လို့ရှိအောင်ရှိတော့ကောင်းငင်မှာတရားရုံနဲ့လက်ကနေပေါ်ပြောက်သွားရင် ပုဂ္ဂိုလ်သတ္တဝါအများကြီးဆွဲကြပဲရှိတော့မယ်အဲ့ဒါလိုပဲကိုယ်တွေကယုံနာနေလဲဖြည်းပြီးပြောက်သားဖြည်းပြီးပြောက်သားတွေ့နေရင်အဲမမြဲတာကိုသိချပြီးတာပဲအပမိမှာငါလို့ထင်ပြီးထင်ကြီးတဲ့မာနကင်းတာမမြဲကင်းသွားပြီနောက်ဆုံးအရဟတမေကိုရောက်မှလုံးဝကင်းမှာမမြဲပြီကအနတ္တမုတ်ချပြီးမြင်လေတော့သည်ဆရာမမြဲပြီကမမြဲပြီက မတ္တာမောချသိမြင်လေတော့သည်မမြဲသည်ကအနတ္တာမောချသိမြင်လေတော့သည်မမြဲသည်ကအနတ္တာမောချသိမြင်လေတော့သည် Thank you. သာနိစ္စလက္ခဏေဟိဒိဋ္ဌိနတ္တလက္ခဏံဒိဋ္ဌမေဟောတိသာထကရာဖွင့်ဟိအကျိုးကနိစ္စလက္ခဏေနိစ္စလက္ခဏာကိုဒိဋ္ဌိသိမြင်ရသည်ရှိသောနတ္တလက္ခဏာနတ္တလက္ခဏာဒီဒိဋ္ဌမေဝသိမြင်ရပြည်သည်သာလည်းဟောတိဖြစ်လေတော့သည်အဲရှုမှလို့ ဖြစ်ပြီးပြောက်တာဖြစ်ပြီးပြောက်တာတွေ့တော့အိဋ္ဌမမြဲဘူးသိရင်အတ္တအစွဲရတော့ကျင်းတော့တာကိုအနတ္တလက္ခဏာလည်းပဲဖြစ်နေပါပြီတဲ့အနတ္တလက္ခဏာလည်းပဲသိမြင်ရပါပြီပေါ်နေပါပြီတဲ့ပြီးတော့အိဋ္ဌပြီးပါရေးကြည့်တယ်ဒီတရားထုတ်တဲ့ပုဂ္ဂိုလ်ဒီတိုင်းမှာတော့အစကိုအိဋ္ဌလောက်ပဲပြီးတယ်အနတ္တမသိဘူးဟောတော့အိဋ္ဌကပိုင်ပိုင်နေနေပြီးလာတော့အနတ္တကလည်း သင်ကြားရတာပဲအနိစ္စကောင်းကောင်းမသိသေးခင်အဲအနာတ္တအပိကမပိုင်နိုင်သေးဘူးအနိစ္စပိုင်ပိုင်နေနေပြီးတာကအနာတ္တအပိပိုင်နိုင်ပြီးတော့သွားတာဒါပေမဲ့လို့အရာတဘုံမရောက်သေးရင်တော့လုံးဝတော့မသိနေပါဘူးသက်တာကတော့သက်တာရင်မှာပဲအဲ့ဒါမမြဲပြီးကအနာတ္တမောချအပိမြင်နေတော့ဒီအဲဒီလိုအနာတ္တသိတာကလည်း အနိစ္စမမြဲဘူးလို့သိတာဟာပညာအနေနဲ့သိရင်လည်းအနာတ္တမသိဘူးပညာအနေနဲ့သိတာကဘာလဲဆိုလူဟာတစ်နေ့ကြာပြေသွားရင်မမြဲဘူးလို့သိတယ်ပြေသွားတာကြီးတယ်မမြဲဘူးသိတယ်အဲဒီလိုသိရင်လည်းကတော့ဒါပညာပညာအနိစ္စသိတာပရမပရမအနိစ္စမဟုတ်ဘူးအဲဒါသိရင်လည်းကတော့အနာတ္တဝိပဿနာဉာဏ်အဆင့်မဖြစ်သေးဘူး တရားအာမထုတ်ဘဲနဲ့ကိုယ်အာလူရဒီနေ့ကျပြေးသွားတာပဲပြေးသွားတော့ပြင်အတ္တရလို့မရှိပါဘူးလို့ဒီလိုပြောလို့ဟောလို့သဘောကျနေနေမယ်လို့ဒီအနတ္တလက္ခဏာကိုကြည့်ရမှသိတာမဟုတ်ဘူးပရမတ်ပြီးမှပရမတ်ကတော့တကယ်ဖြစ်တဲ့ဓာတ်လေးပြီးမှဉာဏ်ဉာဏ်ဌာနအကျဉ်းစားအနိစ္စတွေပြီးအောင်လည်းမဖြစ်သေးဘူး ကိုယ်တွေခွက်တွေကွဲသွားပြီပြက်သွားပြီအိဆာပဲလို့ပြီးရင်လည်းအနာတ္တသိတဲ့ညာမဖြစ်ဘူးကိုယ်တွေခွက်တွေကွဲသွားတာပြက်သွားတာပြီးတာအိဆာမမြဲတာပြီးတာဟုတ်ဟုတ်တော့တော့ဟုတ်တယ်ဒါပေမဲ့လို့ဒီပရမအိဆာမဟုတ်ဘူးသူကဝိပဿနာဉာဏ်နဲ့သိတဲ့အိဆာမဟုတ်ဘူးအိနေပါလေမိတော်လို့ပါလေပြည့်စည်သွားတယ်မမြဲဘူးဒီလိုပြီးတာလည်းရှိတယ်အဲ့ဒါလည်းပရမအိဆာမဟုတ်ပညာအိဆာဒုက္ခကလည်းပဲ ကိုယ်ထဲမှာနာကျင်ကြိုက်ခဲပြီးဆင်းရဲနေလို့ဒုက္ခပဲဆိုတာပုဂ္ဂိုလ်သတ္တဝါအနေနဲ့ဆင်းရဲတာကိုသိပြီးတော့နေတာအဲ့ဒါလည်းပဲဒုက္ခလက္ခဏာအစစ်ကိုသိတာမဟုတ်ဘူးငါအင်းဉာဏ်ဒုက္ခကိုသိတာပရမဒုက္ခကိုသိမှပရမဒုက္ခကတော့ခဏမလေးဖြစ်တယ်လို့ပဲရှင်းပြီးတော့သိနိုင်တယ်ဆိုတာသိမှပြင်မှပရမဒုက္ခသိပြီးတော့အနာတ္တဉာဏ်ဖြစ်တာ အဲဒီလက္ခဏာ၃ပါးတွေကလက္ခဏာတစ်ပါးတစ်ပါးကိုပိုင်ပိုင်နေပြီးလို့ရှိရင်ယုံနာနေဖြစ်ပြင်တာပြီးလို့အိဋ္ဌာပြီးရင်ဖြစ်ပြသွားလို့ဘယ်ချိန်မှလို့ပြင်နေကြောက်ကြကောင်းတယ်လို့ဒုက္ခကိုပြီးရရှိရင်အဲဒါအနတ္တလည်းပြီးတော့တာပဲပညာအိဋ္ဌာပြီးရုံမြအနတ္တညာမပိုင်ပညာအိဋ္ဌာဆိုတာခုနကအိုးကွဲတာတော့ အိမ်တို့ဘာလဲထေဝုထုတွေပြစ်စားသွားတာပြစည်းသွားတာတို့လူတွေဘာလဲပေးသွားတာတို့အဲ့ဒါတွေအိဋ္ဌလို့တော့ဆိုရတယ်။ဉာဏ်ဝတ္ထုတွေပြစည်းသွားတာတော့ဟုတ်တော့ဟုတ်တာပဲ။ဒါပေမဲ့လို့ဝိပဿနာဉာဏ်နဲ့ပြီးတဲ့အိဋ္ဌမဟုတ်ဘူး။ဝိပဿနာဉာဏ်နဲ့ပြီးတာအခုရှုမှတ်နေတဲ့ပုဂ္ဂိုလ်တွေဉာဏ်ထက်မြက်အားကောင်းလာတဲ့ကရှုတိုင်းမှလည်းခဏမစက်ဖြစ်ပြန်တာတွေ့တော့မှအဲ့ဒီမှာအိဋ္ဌပြီးတာ။ အဲ့ဒီတော့ပရမနိစ္စပြီးမှပရမနိစ္စပြီးမြင်မှအနတ္တဉာဏ်မြင်ပိုင်းသည်ဆိုရမယ်ပညာနိစ္စသိယုံမြအနတ္တဉာဏ်မပိုင်းပညာနိစ္စသိယုံမြအနတ္တဉာဏ်မပိုင်း ပညာအိဋ္ဌာသိယောမြတ်နတ္တညာမပိုင်သိယောမြတ် မအိစ္ဆာသိမြင်မှာနတ္တဉာဏ်မြင်ပိုင်သမအိစ္ဆာသိမြင်မှာနတ္တဉာဏ်မြင်ပိုင် အိဋ္ဌဆိုတာကိုရောပြီးရှုပြီးတော့ခဏမစက်ပြက်ပြက်သွားတာတွေပျောက်ပျောက်သွားတာတွေတွေ့နေတော့အိဋ္ဌမမြဲဘူးလို့သိတာအဲဒါပရမအိဋ္ဌပဲခဏကဟိုကွဲတာစသည်တွေလောကရာဟုထုတွေပြည့်စည်သွားတာတွေ့တာနဲ့အိဋ္ဌမမြဲဘူးသိတာမျိုးကပညာအိဋ္ဌခေါ်တယ်အဲ့ဒါနဲ့ကတော့အနတ္တဖြစ်မှမသိပါဘူးရှုမှလို့တကယ်ဖြစ်ဖြစ်သွားတာတွေကိုယ်တိုင်တွေ့မှအဲ့ဒါတွေကတော့ရှင်းပါပဲမနာဟင်းနေနေပြက်နေတရားတွေပဲ အဲဒီလိုသိမှပရမနိစ္စသိမြင်မှအနတ္တဉာဏ်မြင်ပိုင်သည်အတ္တဉာဏ်ဖြစ်ဖြစ်သည်အဲဒီလက္ခဏာ၃ပါးရဲ့အိစ္ဆဒုက္ခအနတ္တဆိုလက္ခဏာ၃ပါးနဲ့တဘာဝပြီးလို့ရှိရင်လည်းကျမ်းသာလေးနှစ်ပါးလည်းပြီးတော့တာပါပဲတဲ့ထေရတာကပြရတယ်ဒီမံမေဤတိသုလက္ခဏေဆို၃ပါးသောလက္ခဏာတို့တွင် ဧကသမိန်ဒိဋ္ဌိတခုသောလက္ခဏာကိုမြင်ရသည်ရှိသောဣဒရာသွားရဣမတဝါသောလက္ခဏာနှစ်ပါးပေါင်းသည်ဣဒရာမေဝမြင်ရပြီးသာလည်းဟောသည်ဖြစ်လေတော့သည်ပရမအိဋ္ဌတခုကိုကြာနာသိရင်ဒုက္ခအနာတ္တလည်းသိတာပဲဒုက္ခဝေဒကြာကြာနာသိရင်အိဋ္ဌအနာတ္တလည်းသိတာပဲအနာတ္တကစပြီးပြီးပုံကတော့မလွယ်ပါဘူးအနာတ္တကစပြီးပုံကတော့မလွယ်ဘူးအဲအနာတ္တကဲအနာတ္တသဘောထင်ရှားပြီးတဲ့အိဋ္ဌဒုက္ခလည်းပဲ ပြီးတော့တာပဲလက္ခဏာ၃တွင်တခုမြင်သုံးအင်အသိပိုင်တဲ့လက္ခဏာ၃ပါးတည်းကတခုခုပရမတ်အနိစ္စပရမဒုက္ခပရမနတ္တတခုခုသိလို့ရှိရင်ကြံတဲ့လက္ခဏာနှစ်ပါးသုံးပါးလုံးပေါ့လက္ခဏာ၃ပါးလုံး အတိပိုင်သွားပါပြီတဲ့ဆရာမလက္ခဏာ၃တွင်တခုမြင်သုံးအင်အတိပိုင်လက္ခဏာ၃တွင်တခုမြင်သုံးအင်အတိပိုင်လက္ခဏာ စ္စမမြဲတာကိုသိလို့ပရမဒုက္ခဖြစ်ပြနေတဲ့ကြောက်ရွံ့ကောင်းတဲ့ဆင်းရဲတွေပဲသိလို့ရှိရင်သက္ကနာသုံးပါးတဲ့တခုသိတာလည်းအနတ္တလက္ခဏာသိတယ်သိတာပါဒီမှာတော့အိစ္ဆလက္ခဏာအရင်ကတည်ထားတယ်အာအိစ္ဆသင်ကြီးအိစ္ဆမမြဲဟု အမှတ်အသိရှိသောပုဂ္ဂိုလ်သည်သတ္တမိမာနသမုဂ္ဂတံငါရဲဟုသင်္မာသောမမာနကို ဘယ်နှုတ်ချင်းတို့ပါပုဏ္ဏတိရောက်လေတော့သည်ဒေဒီပါရမေမျက်မှောက်အရဘောမျက်မှောက်ပေါ်၌ပင်လင်နိဗ္ဗာန်ကိရိသာဆင်းရဲယုံနာဆင်းရဲတို့ဤညဉ့်ရဖြစ်သောနိဗ္ဗာန်တို့ပါပုဏ္ဏတိရောက်လေတော့သည်အဲ့ဒါကိုဘုန်းကြီးကဆောင်းမိုးစီရတယ်နတ္တမြေမှာကင်းစင်ခုပင်နိဗ္ဗာန်ရောက်နိဗ္ဗာန်ဆက်ရောက်သည်အနတ္တမြင်လို့ရှိရင် မမနာကျင်းပြီးတော့အခုပဲနိဗ္ဗာန်ဆက်ရောက်ပါတယ်အဲသောတာပတိမဲ့ဖို့ပြင်းနိဗ္ဗာန်ရောက်တာလေဒီမမနာကျင်းတဲ့ကျင်းမှအဲရာမိမဲ့ဖို့ရောက်လဲဒီတိုင်းနဲ့နာယိမဲ့ဖို့ရောက်လဲကျင်းတဲ့ကျင်းမှတော့လုံးဝတော့မကျင်းသေးဘူးရာဇမဲ့ဖို့ကြတော့မမနာလုံးဝကျင်းပြီးသွားတယ်အဲဒီတော့မှ အရာဓမခုဖြင့်နိဗ္ဗာန်မျက်မှောက်ပြုသွားပြီတဲ့အဲဆိုရမယ်အနာတမြင်မာဖြင့်စင်ခုဖြင့်နိဗ္ဗာန်ဆက်ရောက်ပြီအနာတမြင်မာဖြင့်စင်ခုဖြင့်နိဗ္ဗာန်ဆက်ရောက်ပြီနာတမြင် မှကင်းစင်သူခင်နိဗ္ဗာန်ဆက်ရောက်သည်သူခင်နိဗ္ဗာန်ဆက်ရောက်သည် မြတ်စွာဘုရားအရိသုတ်တရားဟောတဲ့အဲနေစနေစရှုပြီးတော့အနတ္တကိုသိဖို့အနတ္တသိလို့ရှိရင်နိဗ္ဗာန်ကိုဆက်ရောက်ပြီဆိုတာကိုမြတ်စွာဘုရားဟောကြားတယ်အဲ့ဒီတရားနာပြီးတော့တရားအားထုတ်တော့ရှင်မေရိယကလည်းဉာဏ်သာဖြစ်တော်မူပါတယ်အခုယောဂီပုဂ္ဂိုလ်တွေလည်းအခုဒီတိုင်းရှုမှတ်ကြရတာပဲ ဝိမု ക്തി ဆိုရက်ကိလေသာမှလွတ်မြောက်တဲ့တရားတို့တရားများကိုရည်ကြည်အောင်ပြည့်စုံအောင်အားထုတ်နေရတာလွတ်မြောက်တာသောတာပတိကိုရာမိကိုအနာဂမိကိုရတ္တကိုလို့ကိုလေးပါရတ္တကိုရောက်မှကောင်းကောင်းပြည့်စုံပါလေဒါပေမဲ့သောတာပတိကိုကလည်းလွတ်မြောက်ခြင်းများလွတ်မြောက်ပါလေပဲလေးပါကြပြရတဲ့အကုသိုလ်ကိလေသာတွေမှလွတ်မြောက်ပါလေခုနဘဝတဲ့ကိုလွန်ပြီးဖြစ်မဲ့အာဖြစ်စေနိုင်တဲ့ အကုသိုလ်ကိလေသာတွေမှာလွန်မြောက်ပါတယ်အဲလွန်မြောက်ကြောင်းဖြစ်တဲ့တရားတွေကိုအခုကျင့်ပြီးတော့နေရအဲဒါကလျာဏမိတ်တာမိကောင်းဆွေကောင်းမိတို့မြတ်စွာဘုရားရှင်ကကလျာဏမိတ်တာမိရတဲ့မြတ်စွာဘုရားအလိုတော်တိုင်းနိမလမ်းမှာဟောပြောပြတာညွှန်ကြားတဲ့ဆရာသမားဆိုကလျာဏမိတ်တာမိရသည်အဲဒါသီလနဲ့ပြည့်စုံတာဆရာသမားမိပြီးတော့သီလနဲ့ပြည့်စုံတာပဲပြီးတော့ တရားစကားတွေကြားနာနေရတော့အပိစ္ဆကထာဆတဲ့စကားကောင်းတွေနဲ့လည်းပြည့်စုံနေတာပဲပြီးတော့ပြင်းပြင်းထန်ထန်ကိလေသာတွေအကုသိုလ်တွေပယ်နေအကုသိုလ်တရားတွေပြည့်စုံပြင်းပြင်းထန်ထန်တင်းတင်းရင်းမပြတ်မဆက်ရှုမှတ်နေရတယ်ဆိုတော့ဒါလည်းပြည့်စုံနေတာအဲဒီလိုရှုမှတ်ပြီးတော့နေတော့ ခဏမစဲဖြစ်ပြနေတဲ့တရားတွေအမှန်တိုင်းပြီးတဲ့ဥရိယပြညာစပြီးတဲ့ရောက်တာပဲအဲဒီဝိပဿနာဉာဏ်ရှင်းတာနဲ့ဥရိယပြညာရောက်မကြပါဘူးဆက်အားထုတ်ရင်ယေနိငယ်ညာအတွင်းသင်္ခါရုပ္ပခဏညာရောက်တာပါပဲသင်္ခါရုပ္ပခဏညာကလည်းရှင်းတာသွားလို့ရှိရင်ချိုးပုဂ္ဂိုလ်ဆိုရင်မကြပါဘူးတည်တဲ့နဲ့ရှင်းတာလားရှိတဲ့နေ့ရက်သုံးရက်အတွင်းရှင်းတာလားတော့များပါပဲအဲဒါရှင်းတာပြီးသွားလို့ရှိရင် odụsogod abali mepoaejọbụere oio eịa ụe aa na aielowe ibo na bụ atụrkaiio atụgio mmiri olii မညာပူညာနိဗ္ဗာန်သင်ညာစွာဆက်ရောက်ကြပါလိမ့်မယ်။အဲနာရီလည်းပဲစီးပါအမြတ်ပြီးဝေတရားသင်ရယနေ့ဖို့၌သနုတ်တော်သုဘဝများအထုံအပ်တော်ကောင်းမှုအပေါင်းဤသုဘာကတော်ခါတော်မှာစ၍ လုံးစုံသောဘဝပေါင်းတို့အားမြတ်ပြေဝေပါကုန်၏လုံးစုံသောဘဝတို့သည်မြတ်ရကြ၏စိတ်နှပြသံဃာကြပါစေ